ပဏိတာရမရွှေတောင်ကုန်းသာသနာ့ရိပ်သာဆရာတော်ကြီးကရန်ကုန်ပဏိတာရမမှာသွားပြီးတော့တရားချင်းမြင့်တော်မူလေချင်းမြင့်တော်မူမြဲဖြစ်တယ်။ဒါကြောင့်ဆရာတော်ကြီးကအဲ့ဒီရန်ကုန်ပဏိတာရမသွားပြီးတော့တရားချင်းမြင့်နာမှုဒီတော့စကန်ရိပ်သာကိုတော့ဒီအခုဘုန်းကြီးကိုတရားဟောဖို့ဆရာတော်ကြီးကအမိန့်ရှိပါတယ်ဒါကြောင့်ဒီကနေ့အလှည့်ချလို့ တော်သလင်းလာပြင်းနေဟောရမှာပေါ့လေအတတ်နိုင်ဆုံးဟိုမဟောပဲနေလို့ရရင်တော့မဟောပဲနေခဲ့တာပါပဲအရင်ပြီးခဲ့တဲ့လာပြည့်ဘာကောင်လာပြည့်နေရတော့ဘဂုသမารီစေကံမှာတွားပြီးတော့အနာတစ်ခုတွားခွဲလို့အဲ့ဒီအနာအတွက်ကြောင့်မဟောပဲနေလို့ရခဲ့တယ်ဒီတစ်ခါမှာတော့အဲ့ဒီနာကလည်းပျောက်သွားပြီဆိုတော့မဟောပဲနေလို့မရတော့ဒါကြောင့် ကိုဟောဟောဖို့အတွက်ဒီတာဝန်ကျလာတော့တာဝန်ကျလာတဲ့အခါတော့ဒီပဏိတာရမတောစကံရိတာမလာပြီးတော့တရားရှိမှကြတဲ့ယောဂီတွေတွေ့တဲ့အခါတော့စိတ်ထဲမှာကြည်လဲကြည်ညိုတယ်လေးလဲလေးစားတယ်အမတန်မှလည်းဝမ်းလဲတာတယ်ယောဂီတွေလာပြီးတော့အာထုတ်ကြအဲ့ဒီလိုဝမ်းတာတဲ့စိတ်ဖြစ်မိတဲ့အလျောက်ပါပဲစာထဲမှာဖတ်ရတာပေါ့လေ တန်ရုပ်ပါဠိတော်မှာဖတ်ရတယ်အဲ့ဒီမှာနတ်ပြည်မှာတဲ့နတ်တွေကတုံနဲ့တူတွေ့ကြတဲ့အခါဆိုလို့ရှိရင်အလင်းသိတဲ့အခါမှာပြောကြတယ်တဲ့ဘယ်လိုပြောကြလဲဆိုတော့သူတို့ကလူပြည်လှမ်းကြည့်လိုက်တဲ့အခါတချို့သောပုဂ္ဂိုလ်တွေကာမဂုဏ်တွေရဲ့အဖြစ်ကိုမြင်ပြီးတော့အဲ့ဒီကာမဂုဏ်တွေကထွက်မြောက်ရာထွက်မြောက်ကြောင်းဖြစ်တဲ့ တရားအကျင့်ကောင်းတွေကိုကျင့်ဖို့ဆန္ဒတွေတရားတရားတွေဖြစ်ဖြစ်ကြတယ်ကြိုးစားကြအဲ့ဒီလိုအခြေအနေတွေ့ပြီဆိုလို့ရှိရင်လည်းပဲနဲ့တရားလုံးဝမ်းသာကြသူနဲ့သူဝမ်းသာစကားပြောကြနောက်တစ်ခါအဲ့ဒီလိုမကပဲနဲ့ဒီလိုတရားလက်တွေ့အားထုတ်နေကြပြီဆိုလို့ရှိရင်လည်းပဲဩလူတွေတရားအားထုတ်နေကြတယ်ယဟန်နေအားထုတ်နေကြတယ်ကိုယ်နေအားထုတ်နေကြတယ် သိခါရှင်တွေအထုံနေကြတယ်အဲ့ဒီလိုအထုံနေကြတဲ့အခါရောက်တော့နတ်တွေကသူတို့ကပြောကြတယ်တဲ့ဒီကိလေသာမှန်မင်းနဲ့တိုက်ပွဲဆင်နွှဲနေကြတယ်ဆိုပြီးတော့ဒီလိုကိလေသာတွေနဲ့တိုက်ပွဲဆင်နွှဲနေတာကိုသူတို့ကသိဝမ်းသာခြေနဲ့ကြတခါအဲ့ဒီလိုအာထုယုံနဲ့မကတရားတွေပြီးမြအောင်မြင်သွားတယ်ပေါ့လေနောက်ဆုံးပန်းနိုင် ယဟနာဖြစ်သွားပြီဆိုရင်တော့သူတို့အတိုင်းထက်လွန်ဝမ်းသာစကားတွေပြောကြတယ်အဲ့ဒီစကားလေးဖတ်ရတော့အခုယောဂီတွေဟာလည်းပဲဒီမှာလာပြီးဗန္ဓိတာရမဆယ်မိုင်ကုန်းတော့စခန်းရိပ်တလာပြီးတော့တရားတွေမှတ်ကြရတယ်ကျူးကျူးဆဆမှတ်ရင်ကျူးကျူးဆဆမှတ်တဲ့လျောက်ပဲသိပြီးတော့ဝမ်းသာစရာကောင်းပါတယ်ကျူးဆဆမှတ်နိုင်လေပို့ပြီးတော့မိမိအတွက်ချမ်းသာလေးလေးဖြစ်တာပါပဲသာသနာချီရာအရှိတစ်ဖြင့် ဒီရာဒီဆောင်အလုပ်ကိုလုပ်နေတာလည်းဖြစ်ပါတယ်ဒါကြောင့်အမတန်မှဝမ်းသာစရာကောင်းတယ်ကြီးနပ်စရာကောင်းတယ်ကြီးညိုစရာကောင်းပါတယ်အမတန်မှလေးစားစရာလည်းဖြစ်ပါတယ်တခါမှတော့ဒီတရားမင်းဆိုတာကတော့လူလောကလူတွေကတော့နတ်တွေတရားတွေဆိုလို့ရှင်လေးစားကြတာပါပဲအထင်ကြီးကြတာပါပဲအဲဒီတရားမင်းကိုလူတွေကကိုးကွယ်ကြတယ်ပူဇော်ကြတယ်ပတ်သက်ကြတယ်ရှ िख ိုးကြတယ်အဲဒီတရားမင်းက သူကဥယင်သွားမလို့တဲ့မာရလိဆိုတော့ယထာတိုင်းကိုမာရလိသင်ယထာပြင်စင်ဆန်းတို့ဥယင်သွားကြရအောင်လို့ပြောတဲ့အခါကောင်းပါပြီဆိုပြီးတော့ယထာပြင်လာပေါ့လေယထာပြင်ပြီးတဲ့အခါရောက်တော့တရားမင်းအစင်းနဲ့ဖြစ်ပါပြီသွားကြပါစို့အဲလိုပြောတဲ့အခါတော့တရားမင်းကဝေဇယန္တာပြတ်တက်တယ်ပြတ်တက်ကနေဆင်းပြီးတော့လာတယ်ဆင်းလာပြီးတဲ့အခါရောက်တော့ သူကဘာလုပ်လဲဆိုတော့အယက်မျက်နှာလေးရှောက်ပြီးတော့ရှေ့ခိုးတယ်အရှေ့နောက်တောင်မြောက်အရှေ့တောင်နောက်တောင်အဲဒီတောင်လေးရက်တောင်လေးရက်ရောအရှေ့နောက်တောင်မြောက်အယက်လေးမျက်နှာရောသူကရှောက်ရှေ့ခိုးနေရတယ်ရှေ့ခိုးနေတဲ့အခါတော့မေးတာဗောမာရလိကတရားမင်းဘာလုပ်နေတာလဲဩငါလူပြည်မှာလှမ်းပြီးတော့ရှေ့ခိုးတာတဲ့လူပြည်လှမ်းရှေ့ခိုးတာဘယ်လိုပုံကိုယ်ရှေ့ခိုးတာလဲဆိုတော့တရားမင်းနဲ့သင်ကတင့်ကိုပဲလူတွေက ရောနတ်တွေကရောသင်ကိုပဲရှ िख ိုးနေကြတာတဲ့သင်ကဘလို့ပုံကိုယ်တွေရှ िख ိုးတာတော့သင်ကရှ िख ိုးတယ်ဆိုတော့သူ့စိတ်ထဲမှာဆန်းကျင်နေတာပေါ့လေမာရတိရဲ့စိတ်ထဲမှာဆန်းကျင်နေတဲ့ဆန်းကျင်နေတဲ့အခါရောက်တော့တရားမင်းကငါရှ िख ိုးတာကတဲ့လူပြည်ကပုံကိုယ်တွေကိုငါလှမ်းပြီးတော့ရှ िख ိုးနေတာတဲ့ဘလို့ပုံကိုယ်တွေရှ िख ိုးတာတော့ဆိုတော့ရှ िख ိုးတယ်လို့ပြောရင်တရားနာနေတဲ့ပုံကိုယ်တွေကယုံညမယုံမှာအဲ့တော့တရားမင်းပြောတဲ့ကာထာလေးရွတ်ပြအောင်မှာပေါ့လေ အဟင်္စသီလတံပံတိစိရရတ္တတမဟိတိတမ္မာပပ္ပစိတိဝန္တိဗြမစရိယပရာယနေဗမာလိုအဓိပ္ပာယ်ကတော့မာရဏီငါရှိခိုးပါတယ်တဲ့ဘယ်လိုပုံကိုယ်တွေရှိခိုးတာတုံးဆိုတော့လူပြည်မှာသီလပြည့်စုံရတဲ့ပုံကိုယ်တွေတဲ့ယောဂီတွေသီလပြည့်စုံတာပေါ့ယာနေဆိုရင်လည်းယဟန်သီလတွေပြည့်စုံနေကြတယ် ကိုရင်နေဆိုလို့ရှိရင်လည်းကိုရင်သီလပြည့်စုံကြရတယ်ယောဂီအမျိုးသားအမျိုးသမီးသိက္ခာရှင်နေဆိုလို့ရှိရင်လည်းပဲကိုဆိုင်ရာဆိုင်ရာသီလ7ပါးသီလတွေပြည့်စုံနေကြဒီတော့တရားမင်းပုဂ္ဂိုလ်ရှိခိုးတဲ့ပုဂ္ဂိုလ်တွေထဲမှာပါနေပြီပေါ့ဒါရင်မလားဆိုတော့မဟုတ်ဘူးတဲ့ဘယ်လိုပုဂ္ဂိုလ်တွေတုံးသူရှိခိုးတဲ့ပုဂ္ဂိုလ်တွေကစိရာရတ္တသမာဟိတေတဲ့မိမိရဲ့စိတ်ကိုကောင်းတဲ့အာယုံမအာယုံအပေါ်မှာကမ္မထာအာယုံအပေါ်မှာပေါ့လေ တနေ့မကနှစ်နေ့မက နေပေါင်းများစွာနိုင်ပေါင်းများစွာအဲ့ဒီအာယုံလေးပေါ်မှာတီးနေအောင်ကြိုးစားပြီးရှုမှတ်နေကြတယ်ပွားများနေကြတဲ့ပုံကိုယ်တွေရှိတယ်တဲ့အဲ့ဒီပုံကိုယ်တွေကိုငါရှိခိုးပါတယ်ဒါရင်မလားဆိုတော့မဟုတ်သေးဘူးတဲ့တမ္မာပပ္ပစီတိတမ္မာပပ္ပစီတိဆိုတာကယဟန်ဘဝရှင်ဘဝယောဂီဘဝကုံပါတာပါပဲကာမဘောင်ကထွက်လာကြတဲ့ ပုဂ္ဂိုလ်တွေယောဂီတွေလည်းပါတာပဲအဲ့ဒီပုဂ္ဂိုလ်တွေထဲမှာလည်းမိဂာမတ္တဆိုရင်တော့လေသူကရှ िख ိုးရမှာမဟုတ်ပါဘူးတမ္မာပပ္ပစီတေတဲ့ယဟန်ဆိုရင်လည်းယဟန်ကောင်းရှင်ဆိုရင်လည်းရှင်ကောင်းတိတ်ခါရှင်ဆိုလို့ရှင်လည်းတိတ်ခါရှင်ကောင်းအမျိုးသားယောဂီအမျိုးသမီးယောဂီဆိုလို့ရှင်လည်းပဲအမျိုးသားယောဂီကောင်းအမျိုးသမီးယောဂီကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေကိုတဲ့ငါရှ िख ိုးပါတယ်တဲ့ ဒါရင်မလားဆိုတော့မဟုတ်ပါဘူးတဲ့ဗြမစရိယပရာယနေတဲ့မြတ်သောအကျင့်ကိုလဲလျောင်းရာရှိကြတဲ့ပုဂ္ဂိုလ်တွေအမြဲတမ်းမြတ်သောအကျင့်ဆိုတာသီလအကျင့်တမာရီအကျင့်ပညာအကျင့်မှာပဲယောဂီတွေကျင့်နေကြတဲ့အကျင့်တွေပါအဲ့ဒီအကျင့်တွေကိုမြတ်သောသီလတမာရီပညာအကျင့်တွေကိုကျင့်နေကြတဲ့ပုဂ္ဂိုလ်တွေကိုတဲ့ငါရှိခိုးတယ်မာရလီတဲ့အဲ့ဒီလိုသူကပြောပြပြောပြတဲ့အခါတော့ ဒီစကလုံးလေးကတော့လူအတိနဲတာပေါ့လေဒီဂါထာလေးကတော့လူအတိနဲတယ်အဲနောက်သူဂါထာတစ်ပုဒ်ပြောသေးတယ်အဲ့ဒီတရားမင်းကရေကဟထာပုံညကရသီလဝန္တောဥပါဒကဓမ္မေနဓာရံဘောတန်တိဒီနမတ္တမိမာရလီတဲ့ဒါကတော့လူဝကြောင်လေးနဲ့ဆိုင်သွားတယ်ရေကဟထာပုံညကရာတဲ့ဒါနကုသိုလ်ကောင်းမှုသီလကုသိုလ်ကောင်းမှုကုသိုလ်ကောင်းမှုမျိုးစုံတွေပြုနေကြတဲ့လူဝကြောင်လေးရှိပါတယ်တဲ့ သီလဝန်တော့ဥပန္တက၅ပါး၈ပါး၁၀ပါးအစရှိတဲ့သီလလေးစောင့်ထိန်နေကြတဲ့လူတွေရှိတယ်။ယရဏ၃ပါးကိုကိုယ်ွယ်စိတ်ကနေကြတဲ့လူတွေရှိတယ်။ဓမ္မိနဒါရံပောတန်တိတဲ့တရားသဖြင့်ကိုသာသမီတွေဇနီးမယားတွေကို ပြုစုလှုပ်ကြွေးကြတဲ့ပုဂ္ဂိုလ်တွေလူဝကြောင်တွေရှိပါတယ်တဲ့။ဒီနမတံမိမာရလီတဲ့မာရလီငါအဲ့ဒီလိုပုဂ္ဂိုလ်မျိုးတွေလူဝကြောင်တွေကိုလည်းငါရှိခိုးပါတယ်တဲ့။အဲ့ဒီလို ပြောတဲ့ တရားမင်းသင်ကရှိခိုးရင်ကျွန်ုပ်ကလည်းရှိခိုးပါတယ်လို့သူကပြန်ပြောတယ်။အင်းအဲ့ဒီတော့ဒီစကားအရဆိုလို့ရှိရင်တရားမင်းကဒီယောဂီတွေကိုရှိခိုးနေတယ်။တရားမင်းရှိခိုးတဲ့ပုဂ္ဂိုလ်တွေထဲမှာဒီယောဂီတွေပါတယ်ယဟန်တွေအမျိုးသားတွေအမျိုးသမီးတွေကိုရင်းနေသိက္ခာရှင်တွေအကုန်လုံးပါတယ်။အဲ့တော့အမတန်တရားမင်းဂုံဂုံသူတွေထုတ်ပြီးတော့ရှိခိုးခံရတဲ့ပုဂ္ဂိုလ်တွေထဲမှာမိမိတို့ပါတယ်။ဒါကြောင့်မို့ အမတန်အာရစရာဝမ်းသာစရာခြေနှက်စရာကောင်းပါတယ်ယောဂီတို့ကြိုးစားအားထုတ်နေကြတယ်လောကမှာလူတွေဆိုတာကတော့ကိုလိုချင်တဲ့အရာလေးကိုရပြီဆိုလို့ရှိရင်ပြောနေကြတာပဲဘသူမဆိုပဲသူရောငါရောကိုသူဘသူမဆိုအကုန်လုံးမှာပဲကိုလိုချင်တာလေးရနေပြောနေကြတာတဘာဝပါပဲဒါလောကတဘာဝပဲလောကကြီးတစ်ခုလုံးမှာဖြစ်နေတဲ့တဘာဝ အဲ့ဒီလို ကိုလိုချင်တာလေးရလို့ပြောနေတော့မှာပဲတဲ့ကဲကိုသဘောကျတဲ့အရာလေးကတက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်ပျက်စီးသွားတယ်ဆုံးရှုံးသွားတယ်မမျှော်လင့်မဲနဲ့အဲ့ဒီလိုပျက်စီးဆုံးရှုံးသွားပြီဆိုလို့ရှိရင်တဲ့ကိုမှယူကျုံမရအပူလုံးတွေထားပြီးတော့တောကတွေပရိဒီဝတွေမစားနိုင်မအိမ်နိုင် စိတ်တွေကြောင်ချောက်ချတွေဖြစ်လို့တချို့လဲယောဂါတွေဖြစ်တချို့လဲသေးတဲ့သူလဲသေးဟောအဲ့ဒီလိုဖြစ်တတ်ကြတယ်ဒါလဲလောကသဘာဝပဲအဲ့ဒီတော့အရေးကြီးတာကကို့မှာဒီကိုနှစ်သက်သဘောကျတဲ့အရာလေးတွေပေါ့လေတက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်အဲ့ဒါလေးတွေတွေ့လာတဲ့အခါမှာဝမ်းသာကြတယ်ဂျင်းတူးကြတယ်ဂျင်းနှက်ကြတယ် ဒါပေမဲ့အလွန်ကဲဝမ်းမသာမိဖို့မကြည်နူးဖို့မကျေနပ်ဖို့သတိလက်လွတ်မဖြစ်ဖို့အရေးကြီးတာပေါ့လေအဲအဲ့ဒီတည်းပိုးပြီးတော့အရေးကြီးတာကတော့ဒီအရာတွေဆိုတာကအစိန္တိတံပိဘဝတိစိန္တိတံပိဝိနတတိနာဟိစိန္ဒာမယာဘောဂအိဋ္ဌိယပုရိတတဝါတဲ့လောကမှာကိုကြံစီထားတဲ့အတိုင်းဖြစ်ခြင်းမှလည်းဖြစ်တယ် ကိုကြံစီထားပြီမဲ့လို့လည်းပဲအဲ့ဒီကြံစီထားတဲ့အတိုင်းကြံစီထားတဲ့အရာတွေကဖြစ်မလာပဲနဲ့ပျက်စီးသွားတယ်အဲ့ဒီလိုလောကသဘာဝရှိပါတယ်တဲ့อืมအဲ့ဒီလောကသဘာဝအရာကိုကတော့ကိုตายာနှစ်သက်နေတဲ့အရာလေးလူပုဂ္ဂိုလ်ပဲဖြစ်ဖြစ်တက်မဲ့အရာပဲဖြစ်ဖြစ်အဲ့ဒါလေးကိုကိုကအမြဲတမ်းမြင်တွေ့နေခြင်းနဲ့ပိုင်းဆိုင်နေခြင်းနဲ့ဒါပေမဲ့လို့ကို ဖြစ်ခြင်းတဲ့အတိုင်းဖြစ်ခြင်းမှဖြစ်တာ။အိုးတခါတလေရောက်တော့ကိုမဖြစ်ခြင်းတဲ့အတိုင်းလဲဖြစ်ခြင်းဖြစ်သွားတာ။အဲ့ဒီလိုခါမျိုးမှာဆိုရင်တဲ့စိတ်နှလုံးတွေပူပန်တတ်ပါတယ်တဲ့။ဒီတော့မိမိရဲ့စိတ်ကိုတွဲတားလာအောင်နှိုးဆော်လှုံ့ဆော်နိုင်တဲ့နှိုးဆွပေးတဲ့တက်ရှိတက်မဲ့အရာတွေကိုမိမိရဲ့စိတ်ထဲကဘယ်လိုသဘောထားနိုင်ရမလဲ။ ဒါကြောက်เสียမွေတွေပဲကြောက်เสียမွေမွေကိုကက်လိုက်လို့ရှိရင်သေလောက်အောင်အစိတ်ပြင်းထန်တဲ့မွေစိုးလိုပဲသဘောထားပြီးတော့အဲ့ဒါတွေကိုရှောင်ရှားနိုင်ရမယ်တဲ့ပညာရှိပုဂ္ဂိုလ်ကအဲ့ဒါတွေအပေါ်မှာဖက်တွယ်မထားရဘူးအဲ့ဒါအပေါ်မှာကိုကတွယ်ကပ်မနေရဘူးအဲ့ဒါအပေါ်မှာကိုကဖယ်ခွာပေးရအဲ့ဒီနှစ်သက်စရာအာယုန်တွေကိုမွေလိုပဲသဘောထားပြီးတော့ဒါတွေကနေပြီးတော့ရှောင်ရှားနိုင်ရမယ်ဖယ်ခွာနိုင်ရမယ် အခုလောကလူတွေကတော့မဟုတ်ပါဘူးအဲ့ဒီခုနတာယာစရာအာယုံကာမဂုဏ်တွေကိုမွေးလို့သဘောမထားနိုင်ဘူးယမတန်မှချစ်ခင်နှစ်သက်မြတ်နိုးစရာကောင်းတဲ့ယူရတွေ့တာစရာကောင်းတဲ့ပန်းလေးလို့သဘောထားပြီးတော့ပန်းပွင့်လေးလို့သဘောထားပြီးတော့ယူရနေကြကျင်နာနေကြတွေ့တန်းနေကြအဲ့ဒီလိုလောကကြီးကတော့ဖြစ်နေကြတယ်တဲ့တကယ်တော့အဲ့ဒီလိုပန်းလေးလို့သဘောထားရမှာမဟုတ်ဘူးတဲ့ဒီကာမဂုဏ်အာယုန်လေးတက်ရှိတက်မဲ့တွေ့တာစရာကောင်းတဲ့မမောစရာကောင်းတဲ့ အာယုံပစ္စည်းဝတ္ထုတွေပေါ့အဲ့ဒါတွေကိုမွေလိုပဲသဘောထားပြီးတော့ကြောက်ပြီးတော့ရှောင်ရှားနိုင်ရမယ်တဲ့ရှောင်ရှားပြီးတော့အဲ့ဒီအာယုံဒီအပေါ်မှာတွေ့တာတဲ့သဘောတရားကိုတဏှာပေါ့လေအဲ့ဒီတဏှာကိုဘာနဲ့ပဲခေါ်ရမလဲဆိုတော့ယောဂီတွေဆိုတော့တတိပဋ္ဌာန်ရှုမှတ်မှုနဲ့ပဲခွာရမယ်အဲ့ဒီလိုပဲခွာလို့ရှိရင်ဘာဖြစ်လာမလဲဆိုတော့ဒီကိုယ့်ကို အနိုင်ကျင့်နေတဲ့အရာတွေရှိဘလို့နိုင်ကျင့်နေတယ်လဲဆိုတော့အဲ့လိုတတ်မဲ့နေမယ်ဆိုလို့ရှိရင်တွေ့တာနေမယ်ဆိုလို့ရှိရင်ကိုကိုအနိုင်ကျင့်ပါလေဘာတွေကနိုင်ကျင့်မလဲဆိုတော့အတွင်းရန်သူတွေအပြင်ရန်သူတွေရှိတယ်အတွင်းရန်သူအပြင်ရန်သူတွေဆိုတာဘယ်လိုဟာမျိုးတွေလဲဆိုတော့အပြင်ရန်သူဆိုတာကတော့ကိုကအဲ့ဒီလိုစီပွားဥစ္စာရှာတယ်ဆိုလို့ရှိရင်လည်းဒါတွေ့တာမေမောစရာအာယုန်ကိုရှားနေတာပါပဲ စားစရာတောက်စရာစီးပွားတွေရှားကြတယ်အဲ့ဒီလိုရှားတဲ့အခါမျိုးမှာဆိုလို့ရှိရင်ကြောက်စရာကောင်းတဲ့ကြားတွေจิตတွေရှင်တွေတွေစတဲ့နေရာမျိုးရှိတဲ့နေရာမျိုးမှာသွားပြီးရှားရတယ်ဆိုလို့ရှိရင်အဲ့ဒီအန္တရာယ်တွေကလည်းပဲပြင်ပအန္တရာယ်တွေကလည်းဒါနောက်ဆက်နိုင်တာပဲအဲ့ဒီလိုမဟုတ်ဖ ೇನೆ မိမိကမလုံခြုံတဲ့နေရာမျိုးမှာသွားပြီးတော့ပစ္စည်းတွေပိုင်းဆိုင်ပြီးတော့နေမယ်ဆိုလို့ရှိရင်အဲ့ဒီမလုံခြုံတဲ့နေရာမျိုးမှာဆိုလို့ရှိရင် တခိုးဓမြအစရှိတယ်ပြင်ပအန္တရာယ်တွေကလည်းပဲလာပြီးတော့ကိုယ့်ကိုနှောက်ယှက်နိုင်တယ်နောက်ပြီးတော့ကိုယ့်ရဲ့စီးပွားရေးပြိုင်ဘက်ပုံကိုယ်တွေပေါ့လေစီးပွားရေးပြိုင်ဘက်ပုံကိုယ်တွေကလည်းကိုယ့်ကိုလာပြီးတော့နှောက်ယှက်နိုင်တယ်ဒါကတော့ပြင်ပအန္တရာယ်တွေကလာပြီးတော့နှောက်ယှက်နိုင်တာပေါ့လေအတွင်းအန္တရာယ်တွေကလည်းဒီတိုင်းပါပဲမိမိကစီးပွားတွေရှားတယ်စီးပွားရဖို့ပဲစိတ်ထဲကထားပြီးတော့မပြောသေးတဲ့စကားတွေပြောတယ်မလုပ်သင့်တဲ့အလုပ်တွေလုပ်တယ်မထားတဲ့စိတ်ထားတွေထားတယ် ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေအဲ့ဒီလိုမကောင်းတဲ့စိတ်ထားတွေပေါ့လေအဲ့ဒီလိုစိတ်ထားတွေကတော့အတွင်းရန်သူ ခေါ်ပါတယ်အဲ့ဒီအတွင်းရန်သူတွေအနှိမ့်ဆက်ခံရအပြင်ရန်သူတွေလည်းနှိမ့်ဆက်ခံရတယ်အတွင်းရန်သူတွေလည်းနှိမ့်ဆက်ခံရတယ်အဲ့ဒီအတွင်းရန်သူတွေနှိမ့်ဆက်လို့အပေလေးပါးစီးရင်ရောက်မယ်ဆိုလို့ရှိရင်လည်းပဲဟောသူကထပ်ပြီးတော့နှိမ့်ဆက်ပြန်ရောက်ဒါကြောင့်မို့အဲ့ဒီလိုနှိမ့်ဆက်ခြင်းမခံရအောင်တွေ့တာစရာမမောစရာကာမဂုဏ်အာယုန်လေး အဲ့ဒီအာယုန်တွေတွေ့လို့ရှိရင်မိမိကအဲ့ဒီအာယုန်တွေကိုနှိမ့်ဆက်မှုမခံရအောင်သတိပဋ္ဌာန်ရှုမှတ်မှုရှိရမယ်တဲ့ဥပမာမြတ်စွာဘုရားအခုပြောပြနေတဲ့စကားလုံးတွေကမြန်မာလိုကြီးတဲ့ပြောပြသွားလို့မြတ်စွာဘုရားအမိန့်ရှိတဲ့စကားတွေကြီးပဲအခုပြောပြနေပါတယ်မြတ်စွာဘုရားကဘယ်မှာအမိန့်ရှိသလဲဆိုတော့ပုံနာကြီးတယောက်ကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကအမိန့်ရှိတယ် ဒါပေမဲ့မြတ်စွာဘုရားအမင်းရှိတဲ့စကားမပြီးသေးတော့ဆဲပြီးတော့ပြောပြအောင်ပါဠိတွေလည်းမရွတ်ဘူးအနက်တွေလည်းမရွတ်ဘူးလင်္ကာတွေလည်းရွတ်မပြဘူးဟောအတိဘယ်ကြီးပဲပြောပြသွားတယ်မြတ်စွာဘုရားကဥပမာတစ်ခုဒီနေရာမှာပေးထားပါတယ်ဘယ်လိုလဲဆိုတော့ရေချောင်းခရီးသွားပြီတဲ့သွားပြီဆိုတဲ့အခါရောက်တော့လှေနဲ့သွားကြအဲလှေစီးပြီးသွားကြတယ်သွားကြတဲ့အခါရောက်တော့လှေကရေမလုံမှုကိုရေမလုံတဲ့အခါတော့ရေတွေဝင်နေဝင်နေကြာရင်တော့အဲ့ဒီဝင်လာတဲ့ရေတွေ ကိုကပက်ပြီးတော့မထုတ်နိုင်ဘူးဆိုရင်တော့ရေတွေရေတွေနဲ့ခါတိုင်းနှစ်မြုပ်သွားမှာပေါ့အဲ့ဒီလေကအဲ့ဒီလိုပဲတဲ့မိမိတို့ဟာတွေ့တာစရာသားအာယုန်လေးသမီးအာယုန်လေးပစ္စည်းအာယုန်လေးဟောပစ္စည်းတက်ရှိတက်မဲ့အကုန်လုံးစုံနေတာပါပဲကာအာယုန်တိုက်အာယုန်အိမ်အာယုန်ကိုစားစရာတောက်စရာအာယုန်ဝတ်စရာအာယုန်နေစရာအာယုန်အာယုန်ကြီးစုံနေတာအများကြီးပဲအဲ့ဒီအာယုန်တွေကိုကတွေ့တာမှု မပယ်တတ်နိုင်ဘူးဆိုလို့ရင်ကိုရေထဲမှာလှေလှေထဲမှာရေတွေဝင်နေတယ်လို့ပဲကိုမှအဲ့ဒီခုနအာယုန်တွေကိုတွေ့တာရင်တွေ့တာသလောက်ကိုမှဒုက္ခတွေအဲဒုက္ခရေတွေကိုတခါလေဝင်နေတော့တာပဲဒုက္ခတွေတွေ့တိုင်းနည်းနည်းတွေ့တိုင်းနည်းနည်းဝင်တယ်များများတွေ့တိုင်းများများဝင်တယ်ဒါကြောင့်မြတ်စွာဘုရားတဏှာမှာတော့တန်ရုပ်မှာပါပဲမိန်တော်မူခဲ့ပါတယ်အဲတွေ့တာမှုတစ်ခုရှိလို့ရှိရင်ဒုက္ခတစ်ခုရှိတာပဲတရှိဘောပဲဖြစ်ဖြစ်တမဲ့ဘောပဲဖြစ်ဖြစ် ကိုယ်ကတွေ့တာနေလို့ရှိရင်တွေ့တာမှုတစ်ခုရှိရင်ဒုက္ခတစ်ခုရှိတယ်တဲ့တွေ့တာမှုနှစ်ခုရှိရင်ဒုက္ခနှစ်ခုတွေ့တာမှုသုံးခုရှိရင်ဒုက္ခသုံးခုတွေ့တာမှုက30ဆိုရင်ဒုက္ခ30တွေ့တာမှုက20ဆိုလို့ရှိရင်ဒုက္ခ20တွေ့တာမှုက30ဆိုလို့ရှိရင်ဒုက္ခ30တွေ့တာမှုက100ဆိုရင်ဒုက္ခလည်း100တွေ့တာမှုကမဆုံးဆိုရင်ဒုက္ခလည်းမဆုံးဘူးတဲ့မြတ်စွာဘုရားအမင်းရှိတယ်အဲတွေ့တာမှု နည်းသွားလေးလေးဒုက္ခကနည်းလေးနည်းလေးလေးပါပဲတဲ့တွေ့တာမှုလုံးဝမရှိဘူးဆိုလို့ရှိရင်တော့တဲ့ဒုက္ခဆိုတာလုံးဝမရှိတော့ပါဘူးဆိုပြီးတော့မြတ်စွာဘုရားတဏှာမှလည်းမိန်တော်မူခဲ့တယ်ဒီတော့တွေ့တာစရာအာယုန်တွေတွေ့ပြီဆိုလို့ရှိရင်အဲ့ဒီမိမိရဲ့တန်တန်မှာဒုက္ခတွေမဝင်ရောက်ရအောင်အဲ့ဒီတွေ့တာမှုတွေကိုပယ်ဖြောင်းနိုင်မှုအရေးကြီးပါတယ်အဲ့ဒီလိုပယ်ဖြောင်းနိုင်တယ်ဆိုလို့ရှိရင်တော့သူကရှုမှတ်မှုနဲ့ပယ်ဖြောင်းလိုက်မယ်ဆိုလို့ရှိရင် ကိုလိုချင်တဲ့တစ်ဖက်ကမ်းကိုရောက်ပြီးတော့မိမိရဲ့လေထဲမှာရေတွေဝင်လာပြီဆိုလို့ရှိရင်အဲ့ဒီရေတွေကိုပက်ထုတ်ပက်ထုတ်ပက်ထုတ်ပြီးဆိုလို့ရှိရင်လေကပေါ့ပေါ့ပေါ့ပေါ့သွားတာပေါ့လေကိုသွားရင်လည်းတစ်ဖက်ကမ်းလည်းရောက်သွားတာပေါ့အဲ့ဒီလိုပဲယောဂီကလည်းမိမိရဲ့တန်တန်မှာတွေ့တာမှုကိလေသာတွေကိလေသာတဏှာတွေဝင်လာပြီဆိုလို့ရှိရင်အဲ့ဒီဟာတွေကိုရှုမှတ်မှုနဲ့အကုန်ပက်ထုတ်ရမယ်လက်မခံရဘူးမှတ်မှမှတ်မှပြရမယ်အဲ့ဒီလိုမှတ်ပြီးတော့ အမှတ်အားတွေကောင်းမယ်ဆိုရင်တော့နောက်ဆုံးတစ်ဖက်ကမ်းဖြစ်တဲ့နိဗ္ဗာန်ကိုရောက်သွားမယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီလို တွေ့တာမှုကြောင့်မမောမှုကြောင့်ဒုက္ခရောက်နေတဲ့ဒကာကြီးတယောက်အကြောင်းကိုအကြောင်းပြပြီးမြတ်စွာဘုရားကမိန့်တော်မူခဲ့တာပါအဲ့ဒီဒကာကြီးကဘာလဲဆိုတော့အဲ့ဒီဒကာကြီးလိုပါပဲလေခုတရားနာနေကြတဲ့ပုဂ္ဂိုလ်တွေလည်းဘုန်းကြီးလည်းဘုန်းကြီးလျောက် ဒကာကြီးတွေလည်းဒကာကြီးတွေအလျောက်ဒကမာကြီးလည်းဒကမာကြီးတွေအလျောက်ကိုတိုင်းတာနဲ့ကိုတွေ့တောင်မှုလေးတွေရှိရင်အဲ့ဒီဒကာကြီးနဲ့ထူးမှာမဟုတ်ပါဘူးနည်းနည်းများပဲကြွားမှာပါပဲအဲတွေ့တောင်မှုတွေ့တောင်မှုနည်းရင်တော့လေသူ့လိုမဖြစ်ဘူးပေါ့လေအဲအဲ့ဒီဒကာကြီးမှာတော့တွေ့တောင်မှုအားကောင်းနေတာဘုရားဘာသာလည်းမဟုတ်ဘူးအဲ့ဒီဒကာကြီးကမြန်မာနိုင်ငံကတော့မဟုတ်ဘူးဖရားလက်ထက်ကဆိုတော့အိန္ဒိယပေါ့လေဒကာကြီးတယောက်ဘုရားဘာသာမဟုတ်ဘူးသူကပုံနာလိုမျိုးတာဝတိမျိုးနားမှာနေတာပေါ့လေ လာဟုတ်ထီမြို့မှာနေတာပေါ့သူကအဲတာဟုတ်ထီမြို့ရဲ့ရှေ့ဘက်မှာအစိရဝတီမြစ်ဆိုတာရှိအဲ့ဒီမြစ်ကံနဘေးမှာပေါ့လေအဲ့ဒီတကကြီးကဘာလို့တုံးဆိုတော့ဂျုံဆိုင်တယ်အဲဂျုံရင်ရှင်းနေတာပေါ့လေရှင်းနေတဲ့အချိန်မှာမြတ်စွာဘုရားကစိတ်ထဲမှာကြည်လိုက်တယ်ဒီညာတော်နဲ့ကြည်လိုက်တယ်ပေါ့လေကြည်လိုက်တဲ့အခါတော့ဩတကကြီးရှင်းနေပြီအင်းဒီတကကြီးသူခင်ဗျာတော့မသိရှာဘူးသူလိုက်စိုက်ထားတဲ့ဒီဂျုံရင်းကြီးကတခါတည်း ရိပ်ရကနီးအချိန်ရောက်မှဒီဂျုံငင်းကြီးကပျက်စီးသွားမှသူမသိရှာဘူးအဲ့ဒီလိုပျက်စီးရတဲ့အခါမျိုးမှာဆိုလို့ရှိရင်ဒီတကာကြီးအကြီးကျယ်ဒုက္ခတွေရောက်လိမ့်မယ်အဲ့တော့အဲ့ဒီလိုဒုက္ခရောက်တဲ့အခါမျိုးမှာငါဘုရားကတရားဟောရမယ်တရားဟောလို့ရှိရင်တော့သူဟာသူ့ဘဝရဲ့ထောက်တည်ရာတရားကိုရသွားလိမ့်မယ်လို့မြတ်စွာဘုရားကြိုးမြင်ထားတဲ့ဒါကြောင့် ဗုဒ္ဓဘာသာမဟုတ်တဲ့အဲ့ဒီပုံနာကြီးနဲ့မြတ်စွာဘုရားကယဉ်ကျေးမှုယာထားဖို့လိုအပ်တဲ့အတွက်မြတ်စွာဘုရားကယဉ်ကျေးမှလည်းသူကပုဂ္ဂိုလ်ခင်မှတရားမင်းနေဆိုတဲ့သဘာဝဟာမှန်တာပဲသူကပုဂ္ဂိုလ်ခင်မှုအတွက်မြတ်စွာဘုရားကအစဆုံးသွားပြီးတော့သူ့စီသွားသွားပြီးတော့နှုတ်ဆက်စကားလေးပြောတယ်ဆုံးခံသွားရင်ပေါ့လေမြတ်စွာဘုရားသူတစ်ပါးတည်းတော့လည်းမဟုတ်ပါဘူးရှင်သာရိပုတ္တရာရှင်မမောကလန်အစရှိတဲ့နောက်က ယဟန်ပရိသတ်တွေခြံရံပြီးတော့ဆုံးရံဝန်တော်မူတဲ့အဲ့ဒီအချိန်ကာမှာအဲ့ဒီပုံနာကြီးလဲရှင်းနေတဲ့အစာပထမတစ်ပင်တွေခုတ်တယ်ထွင်တယ်ရှင်းတယ်အဲ့ဒီအချိန်ကာမှာသွားပြီးတော့ပုံနာကြီးသင်ပါလုံနေတယ်တော့ဩအရှင်ကောရမအရှင်တို့ကတော့ဟောဒီမှာဒီခါတဲ့ဂျုံဆိုင်မဲ့ဆိုပြီးတော့ဟောဒီဒီရာခင်းကိုရှင်းနေပါတယ်အေးကောင်းတယ်ကောင်းတယ်လှုပ်လှုပ်လှုပ်လှုပ်ရှင်းရှင်းရှင်းမြတ်စွာဘုရားဒီလိုလေးနှုတ်ဆက်စကားပြောပြီးတော့သွားတာပါပဲ နောက်တစ်ခါရောက်တော့ရှင်ပြီးပြီသူလဲထွန်းအဲ့သူ့ရဲ့ຢာကင်းလေးသူထွန်းနေပြီထွန်းနေတဲ့ခါအောင်တလည်းမဲ့ဆိုဖျားနောက်တည့်ရပေါ့လေသွားပြီးတော့ဘုံနာကြီးဘာလုပ်နေသလဲဩရှင်ကောရမကျွန်ုပ်ခုဂျုံဆိုင်ဖို့အတွက်ထွန်းနေပါတယ်ထွန်းရက်နေပါတယ်ပြောတယ်အဲ့လိုမိတဲ့အခါရောက်တော့နောက်ကအရှင်သာရိပုတ္တရာရှင်မမောကလန်ဆက်ရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲသူတို့ကစဉ်းစားတယ်ဩမြတ်စွာဘုရားဒီပုံနာကြီးကို ဒီလိုနှုတ်ဆက်စကားတွေပြောပြောနေတယ်ဒါအကြောင်းမဲ့တော့ဖြစ်မယ်မဟုတ်ဘူးအကြောင်းရှိလိမ့်မယ်ငါတို့လည်းနှုတ်ဆက်မယ်ဆိုပြီးတော့နောက်ပါယဟန်ရှင်သာရိပုတ္တရာရှင်မောဂလန်စရှိတဲ့ပုဂ္ဂိုလ်တွေကလည်းသူတို့နှုတ်ဆက်ကြတယ်နှုတ်ဆက်စကားပြောကြတယ်ပုံနာကြီးဘယ်လိုလဲစသဖြင့်သူတို့လည်းနှုတ်ဆက်စကားပြောသွားတော့အဲထွန်တဲ့အခါမှလည်းပြောတယ်စိုက်တဲ့အခါမှလည်းပြောတယ်နောက်နောက်ချိန်ခါတွေမှာလည်းပဲဒီလိုပဲသူကမြတ်စွာဘုရားအမှုရှိတဲ့တန်ဃာတော်တွေက သူ့ကိုနှုတ်ဆက်တာ။အိုးနှုတ်ဆက်တဲ့အခါတော့ပုံသားကြီးကသူကတွေးတယ်။စာဆုံးနှုတ်ဆက်ကလေးကသူကတွေးတယ်ဘယ်လိုတွေးလဲဆိုတော့အိုးအရှင်ခောရမဆိုတဲ့ပုဂ္ဂိုလ်ကအင်မတန်မှအမျိုးအချင်းလည်းအင်မတန်မှမြင့်မြတ်တဲ့ပုဂ္ဂိုလ်အင်မတန်မှနာမည်ကြီးတဲ့ပုဂ္ဂိုလ်အင်မတန်မှဒါလူသိများတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီလိုပုဂ္ဂိုလ်ကြီးကသူ့ကိုတခါလေအရေးတယူအလေးမူပြီးတော့လာနှုတ်ဆက်တယ်ဆိုပြီးတော့သူကစိတ်ထဲကကျေနပ်သဘောကျဝမ်းသာတယ်ဝမ်းသာပြီးတော့ဖရာအမှုရှိတဲ့မြတ်စွာဘုရားပေါ်လေး မြတ်စွာဘုရားအပေါ်မှာသူကခင်မင်မှုလေးဖြစ်သွားတယ်ကြီးညိုမှုလေးဖြစ်သွားတယ်ရင်းနှီးမှုလေးဖြစ်သွားတယ်နောက်ဆုံးရောက်တော့သူကမြတ်စွာဘုရားကသူ့ကိုနှုတ်ဆက်တာဝင်အဲဒီမှာနှုတ်ဆက်တဲ့အခါတော့ဒီမှာလေတွေကလည်းပြည့်စုံနေတဲ့အချိန်မတန်ကောင်းနေတဲ့အချိန်ပေါ့လေအဲဒီခုနဟွာခြုံခင်းမတန်စိန်ဆိုးပြီးတော့တခင်လုံးကြည့်လိုက်လို့ရှိရင်မတန်စိတ်ချမ်းသာစရာကောင်းတာပေါ့လေအဲ့ဒါကိုကြည့်ပြီးနေတဲ့နေတဲ့အချိန်မှာ မြတ်စွာဘုရားသွားပြီးတော့နှုတ်ဆက်တယ်ဘလို့လဲမမရှင်ကောရမဂျုံငင်းကတိတ်ကောင်းတာပဲဘုရားအရှင်ဘုရားနဲ့တပည့်တော်နဲ့လည်းရင်းနှီးနေတာအရှင်ဘုရားဒီဂျုံငင်းကဂျုံငင်းကရလို့အရှင်ဘုရားဂျုံကြီးရပြီဆိုလို့ရှင်တော့အရှင်ဘုရားကိုတပည့်တော်လှူဒါန်းမယ်ဘုရားလို့အဲ့လိုတော့အဲ့လိုစကားလေးတော့ရှောက်လိုက်ပြီမြတ်စွာဘုရားကိုမြတ်စွာဘုရားတော့သိထားတာဗောဒီဂျုံငင်းကြီးဘယ်လိုဖြစ်လိမ့်မယ်ဒီဘုံသားကြီးဘယ်လိုဒုက္ခရောက်လိမ့်မယ်သိတာဗောဘုံသားကြီးကတော့မသိရှာပါဘူးသူခမရဝမ်းသာနေရှာတယ် အလွန်ဝမ်းသာကျေနပ်အဲ့ဒီအချိန်ခါမှာမမျော်လင့်မဲ့ပေါ့လေအစိရဝတီမြေကန့်မြစ်အထက်ပိုင်းကနေပြီးတော့မိုးကြီးကညအခါအကြီးကျယ်ရွာချတာလေအစိရဝတီမြစ်ကြီးတွေအကုန်ရှမ်းကုန်ရှမ်းတဲ့အခါတော့အဲ့ဒီအနီးအနားမှာရှိတဲ့သူ့ဂျုံခင်းနဲ့မကပါဘူးဖြစ်ပြင်စိုက်ခင်းတွေပါအကုန်လုံးသူ့ဂျုံခင်းကလည်းတပင်မှမကြံတော့ဘူးတဲ့ဒီခါလေး အဲ့ဒီမြည်ကြီးတွေကတိုက်စားသွားလိုက်တာပါသွားရောမိုးကြီးအကြီးကျယ်ရွာကလေးကအဲ့ဒီပုံနာကြီးရဲ့သူခမတွေးတော့ဩငါချုံငင်းများဘယ်လိုဖြစ်လိမ့်မလဲတွေးတော့တွေးရသူအဲ့တဲ့စိတ်ကပူးနေပြီစိတ်ထဲမှာတစ်ထက်နဲ့ဖြစ်နေမနေ့ကင်းလင်းတဲ့ခါတော့လာလဲကြည့်လိုက်ရောတကားတဲ့သွားရောသူရဲ့ဂျုံမင်းဂျုံမင်းတွေတခုမှမရှိတော့အဲ့ဒီမှာတကားတဲ့သူအကြီးအကျယ်ဒုက္ခရောက်တာတော့ဒုက္ခရောက်တော့တာပဲရင်ပတ်စီတီးပေါ့လေဒုက္ခကြီးရောက်တော့ရောက်တဲ့ခါတော့သွားပြီအိမ်မှာတကားတဲ့သူ အဲ့ရတဲ့လှဲခွေးနေတော့တာပဲတော့ကဖီစည်းသွားပြီတစ်ချိန်လုံးကသူကအင်မတန်မှတွေ့တာရတာကိုဒီချုပ်ကသူ့စိတ်ထဲမှာလဲစိတ်ကူးရင်အင်မက်ကအင်မတန်မက်ထားတာကိုဘာကြီးလှုပ်လိုက်မယ်ဘာကြီးဝဲလိုက်မယ်စားစရာတွေဘာကြီးဝဲလိုက်မယ်ဝတ်စရာတွေဘာကြီးဝဲလိုက်မယ်အိမ်အသုံးဆောင်တွေဘာကြီးဝဲလိုက်မယ်နဲ့ဒီချုပ်ကရလို့ရှိရင်ရှင်ကောရမကြီးလည်းဘလို့ကတ်လိုက်မယ်ကျွေးလိုက်မယ်နဲ့စသဖြင့်ဒီလိုသူကစိတ်ကူးရင်ထားတာတွေအများကြီးကိုတွေ့တာထားတာတွေ့တာထားတာမမောထားတာသူကဖက်တွေ့ထားတာ စိတ်ကူးထဲမှာအဲ့ဒီတော့အဲ့ဒီဟာတွေတွေ့တာသလောက်ပေါ့လေသူ့မှာဒုက္ခတွေရောက်တော့တာပဲအဲ့ဒီမှာဒုက္ခတွေရောက်တော့မြတ်စွာဘုရားကသိပြီဟုတ်ပြီဒီချိန်ငါဘုရားတရားဟောရမယ်အချိန်ပဲဆိုပြီးတော့မြတ်စွာဘုရားဆုံးခံကြွားရင်းနဲ့အဲ့ဒီတောက်ထီမျိုးတဲ့ဆုံးခံကြွားတဲ့သူ့အိမ်ရောက်တဲ့ရောက်တဲ့အခါတော့ပုံနာကြီးဘယ်လိုနေလဲမြတ်စွာဘုရားကမေးတယ်သူကကြီးကျယ်ဒုက္ခရောက်နေတဲ့အချိန် မြတ်စွာဘုရားလာတယ်ဆိုတော့အိုးငါ့ကိုနှစ်သိမ့်စကားပြောမလို့အပိစကားပြောမလို့မြတ်စွာဘုရားကြွလာတာနေမှာဆိုအဲ့မှာသူအရှင်ဘုရားကြွပါဘုရားကြွပါဘုရားတပီတော့အိမ်ထိုင်မှာဘုရားတရင်သုံးမှာဘုရားအဲ့ဒီလိုပြင့်လျှောက်တာဒီနေရာမှာပုံနာကြီးခင်ဗျာသူခင်ဗျာဟိုဒီလိုနှလုံးသွင်းမှုလေးရှိရင်တော့သူခင်ဗျာတက်တာပါလိမ့်အဲ့ဒီအဆုံးအမမျိုးကလည်းသူခင်ဗျာမရရှာဘူးဗုဒ္ဓဘာသာလည်းမဟုတ်ဘူးဗုဒ္ဓဘာသာမြတ်စွာဘုရားရဲ့ဟောကြားတဲ့တရားတွေလည်းသူတခါမှနားဘူးမှမဟုတ်ဘူး အဲဘုရားရဲ့တပည့်တွေဟောတဲ့တရားလည်းသူနာဘူးမှာမဟုတ်ဘူးဒီတရားလေးသူနာဘူးမဆိုရင်တော့အင်မတန်ကောင်းပါပဲသူ့အတွက်တက်တာရပို့ပြီးတော့ရမှာအင်းဘယ်တရားလေးလဲဆိုတော့တပ်ပီဟိမေပိယေဟိမနာပေဟိနာနာဘာဝဝိနာဘာဝတိသဝစီတေနာအဘိနံပစ္စဝခိတပံတဲ့အဲ့ဒီပါဠိရဲ့အဓိပ္ပာယ်ကတော့ဒါတော့ မြတ်စွာဘုရားကလူတွေရောယဟန်တွေရောအမျိုးသားတွေရောအမျိုးသမီးတွေရော အမြဲတမ်းဆင်ញင်မှုမြတ်စွာဘုရားအမိန့်ရှိတာပါဘယ်လိုဆင်ញင်ရမလဲဆိုတော့တဲ့ကိုယ်စိတ်ထဲမှာအင်မတန်မှချစ်ခင်ထားတယ်မျက်နှုထားတယ်တွေ့တာထားတယ်အင်မတန်မှသဘောကျထားတယ်တက်မဲ့အရာပဲဖြစ်ဖြစ်ဟိုမှာတိုက်ပဲဖြစ်ဖြစ်ကားပဲဖြစ်ဖြစ်အိမ်ပဲဖြစ်ဖြစ်ရှင်ခုနမိမိရဲ့အိမ်အိမ်ယာမီပဲဖြစ်ဖြစ်ရွှေငွေတွေပဲဖြစ်ဖြစ် အဲ့ဒီလိုပစ္စည်းတွေပေါ့လေတက်မဲ့ပစ္စည်းတွေရှိတာပေါ့တက်ရှိတွေလည်းရှိတယ်ကိုသားပဲဖြစ်ဖြစ်သမီးပဲဖြစ်ဖြစ်ဇနီးပဲဖြစ်ဖြစ်ခင်မုန်းပဲဖြစ်ဖြစ်မိပဲဖြစ်ဖြစ်စသဖြင့်မိတ်ဆွေပဲဖြစ်ဖြစ်ညီကိုမောင်နှမပဲဖြစ်ဖြစ်အဲ့ဒီလိုပုံကိုယ်တွေပေါ်မှာကိုတွေ့တာထားကိုစိတ်ထဲမှာမြတ်လို့ထားတယ်တွေ့တာထားတယ်သဘောကျထားတယ်ခင်မင်ထားတယ်အဲ့ဒီလိုခင်မင်မြတ်လို့တွေ့တာရတဲ့တက်ရှိတက်မဲ့အရာတွေဒီအရာတွေဟာငါနဲ့ထာဝရတွဲပြီးတော့နေရမှာလား ငါနဲ့အမြဲတမ်းရှိနေမှာလားလို့မဟုတ်ဘူးတဲ့မြတ်စွာဘုရားကရှင်ကွဲရင်လည်းကွဲနိုင်တယ်သေကွဲရင်လည်းကွဲနိုင်တယ်ရှင်ကွဲသေကွဲအဲ့ဒီကွဲကွာရမယ်အခြေအနေနှစ်ရပ်ကိုတဲ့လူတွေဆင်ញင်သိညရတယ်ဘုန်းကြီးတွေလည်းဆင်ញင်သိနေအမျိုးသားတွေလည်းဆင်ញင်သိနေအမျိုးသမီးတွေလည်းဆင်ញင်ဆင်ញင်သိနေတဲ့မကြမကြဆင်ញင်ပေးရမယ် ဒီနေရာမှာမဟာသီဆရာတော်ဘုရားကြီးကတော့ဒီမြတ်စွာဘုရားရဲ့အမိတ်မြတ်စွာဘုရားမိတ်ကြားတော်မူခဲ့တဲ့ဘုရားအဆုံးအမစကားကိုယူပြီးတော့မဟာသီဆရာတော်ဘုရားကြီးကတော့မိန့်တော်မူတဲ့စကားလေးရှိပါတယ်သူစကားလေးကလည်းပဲဘုရားစကားအတိုင်းပါပဲမှတ်သားစရာကောင်းပါတယ်ဘယ်လိုလဲဆိုတော့လူတွေဖြစ်ဖြစ်ဘုန်းကြီးတွေဖြစ်ဖြစ်တဲ့အမျိုးသားတွေရောအမျိုးသမီးတွေရောမိမိစိတ်ထဲမှာကိုခင်မင်တွေ့တာရတဲ့တက်ရှိတက်မဲ့အရာတွေနဲ့ စိတ်ထဲမှာကြိုတင်ပြီးတော့အစံခွဲခွဲကြည့်ထားရမယ်။ဒါတွေနဲ့လည်းခွဲကြည့်စိတ်ထဲမှာ။သမီးတွေနဲ့လည်းခွဲကြည့်။အဲမိမိပိုင်ဆိုင်ထားတဲ့လည်းပစ္စည်းဥစ္စာတွေနဲ့လည်းခွဲကြည့်။ခွဲပြီးတော့ကြည့်နိုင်ရမယ်တဲ့။ခွဲခွာပြီးတော့ကြည့်ရမယ်။အိုးငါတစ်ချိန်ဒါတွေကိုစွန့်ခွာသွားရမယ်။စွန့်ကိုစွန့်ခွာသွားရမယ်။ငါကရင်လည်းစွန့်မယ်၊သူတို့ကရင်လည်းစွန့်မယ်။စွန့်တော့စွန့်ရမှာပဲ။အဲရှင်ခွဲတေခွဲမကွဲတော့မှရှင်ခွဲရင်လည်းကွဲကြရမယ် အမြဲတမ်းငါတို့ငါငါဆန္ဒရှိတယ်လို့အမြဲတမ်းဓာရီနဲ့အတူတကွနေလို့ဖြစ်တာမဟုတ်ဘူးခွဲရမယ်ခွဲရမယ်ဆိုပြီးတော့မိမိရဲ့စိတ်ထဲမှာမခွဲခွာရခင်ကလေးကကြိုတင်ပြီးတော့အစံခွဲခွဲခွဲခွဲပြီးတော့ကြည်ပေးရမယ်တဲ့မကြားမကြားတွေးပေးရမယ်စိတ်ထဲမှာခွဲခွဲခွဲခွဲပြီးတော့တွေးကြည့်ရမယ်အဲ့ဒီလိုတဲ့တွေးပါများလို့ရှိရင်တော့တဲ့တကယ်ခွဲခွာရတဲ့အခါရောက်တော့ အဲ့ဒီမိမိတွေ့တာထားတဲ့အာယုန်ဒီအပေါ်မှာတွေ့တာမှုက အားနည်းနေတာဖြစ်လေတော့တဲ့ခွဲခွာရတဲ့အခါမှာအမတန်မှတက်တာကြီးအမတန်မှတက်တာဟိုစိတ်တက်တာရရပါတယ်တဲ့ဒီပုံနာကြီးမှာအဲ့ဒီတရားလေးနဲ့သူဖခင်ကြီးကစောစောတည်းကနာထားရမယ်ဆိုလို့ရှင်ဩငါရဲ့ဂျုံငင်းကြီးအမတန်ကောင်းတာပဲဟုတ်ပြီအင်းဒီငါရဲ့ဂျုံငင်းကြီးဟာငါမျောလင့်တယ်လို့ အဲငါမျှော်လင့်တယ်လို့သူကအမြဲတမ်းငါလိုချင်တဲ့အတိုင်းဖြစ်ချင်မှဖြစ်မှာဟောဒီလိုအတွေးလေးသူတွေးမိမယ်ဆိုလို့ရှိရင်တော့နမတန်မှသူ့အတွက်တတ်တာဆရာရနိုင်ပါတယ်မြတ်စွာဘုရားနောက်တစ်မျိုးထားခေါ်ထားတဲ့စကားကလည်းပဲခုနရွတ်ပြထားပါတယ်ဘယ်လိုလဲဆိုတော့အစိန်တိတံပိဘဝတိစိန်တိတံပိဝိနတတိနာဟိစိန်တမယာဘောဂအိဋ္ဌိယပုရိတတဝါတဲ့လောကမှာအစိန်တိတံပိဘဝတိကို မကြံစီထားတဲ့အရာတွေကလည်းဖြစ်လာတတ်တယ်လောကမှာသဘာဝပဲစိန်တိတံပိဝိနတတိကိုကြံစီထားတဲ့အရာတွေကလည်းပဲပျက်စီးသွားတတ်တယ်ဒါလည်းပဲလောကဖြစ်တတ်တဲ့သဘာဝပဲနာဟိစိန်တာမယာဘောကလောကကြီးမှာတဲ့စီစဉ်ဥစ္စာတွေဥစ္စာတွေဆိုတာကကိုကြံစီတဲ့အတိုင်းဖြစ်ချင်မှဖြစ်တာတဲ့အမျိုးသားတွေပိုင်းဆိုင်တဲ့ပစ္စည်းဥစ္စာပဲဖြစ်ဖြစ်အမျိုးသမီးတွေပိုင်းဆိုင်တဲ့ပစ္စည်းဥစ္စာပဲဖြစ်ဖြစ် ကိုပိုင်ဆိုင်ထားတဲ့ပစ္စည်းဥစ္စာတွေဆိုတာကိုစိတ်ကူးရင်အိမ်မက်မက်တယ်လို့ဖြစ်ချင်မှဖြစ်လာနိုင်တာတဲ့ခုနပုံနာကြီးစိတ်ကူးရင်အိမ်မက်ဒီမက်နေတယ်သူ့အိမ်မက်ကြီးပျက်စီးသွားတာကိုဟောသူမကြံစီထားတဲ့ဟာတွေဖြစ်လာတယ်ကြံစီထားတဲ့ဟာတွေပြက်သွားတယ်ဘုရားဒီပြောထားတဲ့ဒီစကားလေးကိုသူစောစောကကြားဘူးမယ်ဆိုလို့ရှိရင်တက်တာပြဖြစ်ပါလိမ့်မယ်အခုတော့သူခမရမတက်တာရှာဘူးသူပစ္စည်းအပေါ်မှာသူကတိတ်တွေ့တာထားတာကိုခွဲမကြည့်ဘူးခွဲကြည့်မထားတော့ အဲမသူ့မှာတခါတည်းအကြီးအကျယ်ဒုက္ခတွေရောက်နေရှာတယ်ဒုက္ခတွေရောက်နေလို့မြတ်စွာဘုရားကသူဒီကိုသွားတယ်သွားပြီးတော့မြတ်စွာဘုရားကပုံနာဘာဖြစ်တာလဲတပီတော့ဘုရားဆိုပြီးတော့သူကသူ့ရဲ့ဂျုံငင်းအကြောင်းပြန်လျှောက်ပြတာကိုလျှောက်ပြတဲ့အခါတော့လျှောက်ပြတော့ဘုနာတဲ့ဒီတင့်ရဲ့ဒီအရာတွေ ပျက်စီးတတ်တဲ့အရာပျက်စီးတာပဲဝမ်းနဲ့မနေနဲ့အဲ့ဒီလိုမြတ်စွာဘုရားကအမင်းရှိမင်းရှိပြီးတော့မြတ်စွာဘုရားကဆက်ပြီးတော့ခုနကပြောခဲ့တဲ့စကားတွေပေါ့လေလူရှင်ကိုလူရှင်နဲ့အရာလေးကိုမှရလာပြီဆိုရင်ပျော်ရွှင်ရတယ်ကြည်နူးရတယ်မြတ်စွာဘုရားပုံနာကြီးကိုပြောတယ်ပုံနာကြီးကသိချနာဟောင်းနေဟောဟုတ်တာပဲငါခြုံငင်းလုပ်ခဲ့တယ် ယုံလေးတွေစိုက်စိုက်လိုက်တယ်ပေါက်လာတယ်စိမ့်လာတယ်အဲအပင်လေးတွေကတန်းလာတယ်ထွာလာပြီဟောအကုန်လုံးလေးတွေထွက်လာပြီအမလီငါရဲ့ရှင်ထဲမှာတခါတည်းဂျီနုလို့ဂျီနတ်လို့ဂျီနုရိတ်တွေဂျီနတ်ရိတ်တွေကပီတိတွေတောမနတ္တာတွေတခါလဲတလေးလေးတက်လာတာတစင်ရင်ရှင်းရင်တစင်ရင်တစင်ရင်တခါတည်းအရှင်ကြီးကောင်းလာပြည့်စုံလာတာကိုသူ့ရဲ့ဂျုံငင်းကပြည့်စုံလာတဲ့အလျောက်သူကသဘောကျလို့ဂျုံငင်းကြည်လိုက်သဘောကျလိုက်ပြုံးလုံးပြုံးလုံးဖြစ် ဩကိုလိုချင်တဲ့ဟာရရလို့ရှင်ပြုံးနေတာပဲဒါလောကတဘာဝကလေးငငယ်လည်းကလေးငငယ်အလျောက်ပါပဲပုံနာကြီးကသူကဂျုံငင်းဆိုင်တယ်ဆိုတော့ဂျုံငင်းရတော့ပြောတာပေါ့ကလေးငယ်လေးကလေးဘွားရောက်လာပြီဩနှုတ်စားလာတဲ့ကိုအမေရဲ့နှုတ်ဆို့တယ်ဩစားနေတဲ့နှုတ်ဆို့လိုက်တော့သူလည်းဝမ်းသာလို့ကြည်နူးလို့ကြည်နက်လို့ကိုလိုချင်တာရပြောတာပေါ့ဩအဲ့တော့မကနည်းနည်းလေးကြည်လာပြီကလေးလေးကကစားနိုင်ပြီဆော့နိုင်လာပြီ အယုတ်ကလေးလိုချင်လာပြီဟောအယုတ်ကလေးရတယ်အဲ့ဒီအယုတ်ကလေးကိုကြည့်ဒါလည်းပြောလို့ကစားလို့ကျင်းနဲ့လို့ကျင်းနူးလို့အဲ့ဒီတဲ့နည်းနည်းလေးကြီးလာတဲ့အခါတော့ကစားပေါ်လေးတွေလိုလာတယ်ကစားပေါ်လေးတွေနဲ့ကစားတဲ့ဟာပြောလာတယ်တကယ်ချင်းအပေါင်းအသင်းတွေတိုးလာတယ်ပြောလာတယ်ချီနူးလာတယ်အဲကိုကိုချနာလေးကိုတကူဆိုင်လာလေးစားရတယ်အမေပူစားတယ်အဲကိုလူချနာလေးရာကလေးလေးပြောလို့ဟောအဲ့ဒီတဲ့အယောတွေကရောက်လာပြီပညာတွေသိည အဲအိမ်တော်ယတကြားမယ်အချိန်ရောက်တော့လည်းအိမ်တော်ယတတွေကြားကြအဖို့တွေရကြဟောကုလူကျင်နာလေးတွေရတော့ပျော်ကြတယ်ပညာတွေလည်းပြည့်စုံကျင်ရတွေလည်းပြည့်စုံပျော်နေကြပြီကုလူကျင်နာလေးတွေရကြတဲ့အခါရောက်တော့နောက်ပစ္စည်းတွေစီးပွားတွေဟောခုနကပုံနာကြီးလိုပါပဲသူခမရတော့ဂျုံဆိုင်တာဟောယာကင်းသမားဆိုတော့ဂျုံဆိုင်ဂျုံကြီးအောင်ရင်းသူသဘောကျနေတာပဲ ကဲလူတွေကလည်းပဲဒီတိုင်းပါပဲပညာရေးလောကပုဂ္ဂိုလ်ကပညာရေးနဲ့အတန်မူဝမ်းကြောင်းလောက်ကြစီးပွားရေးသမားတွေကလည်းအယောင်ဝင်သမားတွေကလည်းပဲအယောင်ဝယ်လျောက်စီးပွားတွေလောက်ကြကိုယ်လုံးမဲ့မိမိတို့ဆံရပေါ့လေအလုပ်တွေအောင်မြင်လာပြီဆိုလို့ရှိရင်ဝမ်းသာနေကြကြည်နူးနေကြကြည်နက်နေကြတာပုံနာကြီးမှမဟုတ်ဘူးအကုန်လုံးလောကသရဝါတွေဒီတိုင်းပါပဲကြည်နူးနေကြကြည်နက်နေကြဒါပေမဲ့သူတို့ခင်ဗျာအတွေးလေးတစ်ခုတော့တွေးဖို့မေ့မေ့နေကြဩဒီအောင်မြင်နေတာငါ ငါမျှော်လင့်တဲ့အတိုင်းဖြစ်နေတာတွေကတစ်ချိန်ပြည့်စည်နိုင်တာပဲမမြဲတဲ့တရားတွေပြောင်းပြောင်းလဲပြီးတော့ဖောက်ပြန်တတ်ဖောက်ပြန်နိုင်တဲ့တရားတွေဟောမမြဲတဲ့တရားတွေပဲဒီလိုလေးတော့သူတို့မစဉ်းစားမိကြဘူးမဆင်ញင်မိကြဘူးငါအမြဲပိုင်ဆိုင်နေမှာပဲငါအမြဲရနေမှာပဲငါဒါတွေကိုအမြဲပိုင်ဆိုင်နေနိုင်မှာပဲလို့ဒီလိုပဲတွေးချင်နေကြတွေးနေကြကြည်နက်နေကြဝမ်းသာနေကြ ုံနာကြီးကိုမြတ်စွာဘုရားကပြောတယ်ဟုတ်တယ်အရှင်ဂေါရမပြောတဲ့စကားမှန်တယ်ငါဝမ်းသာခဲ့တာပဲကမြတ်စွာဘုရားကဆက်ပြောတယ်ဘုံနာကြီးအဲ့ဒီလိုဝမ်းသာနေတော့မှတဲ့မိမိပိုင်ဆိုင်ထားတဲ့အရာတွေမိမိမျှော်လင့်ထားတဲ့အရာတွေအဲ့ဒီအရာတွေကပျက်စီးဆုံးရှုံးသွားပြီဆိုလို့ရှိရင်တဲ့အင်မတန်မှပင်ပန်းရတဲ့ဆင်းရဲရတဲ့တဲ့ဥပမာမြတ်စွာဘုရားကပြီးတော်မူပါတယ်။ မြားနဲ့အပြစ်ခံရတဲ့သားကောင်တစ်ကောင်ကမြားအပြစ်ခံရပြီဆိုဆိုလို့ရှိရင်အဲ့ဒီမြားရဲ့ဒဏ်ရာဒဏ်ချက်ကြောင့်ဆင်းရဲဒုက္ခရောက်ရတယ်လို့ပါပဲတဲ့ကိုလိုချင်ကိုလိုကိုလိုချင်လို့မရထားတဲ့ပစ္စည်းတွေပျက်စီးဆုံးရှုံးသွားပြီပျက်စီးဆုံးရှုံးတယ်ဆိုတာအမျိုးမျိုးပဲခုနပုံနာကြီးရဲ့ဂျုံငင်းကြီးကတော့ရေတွေတိုက်ဖြတ်လို့မို့ပျက်စီးသွားတယ်ပုံနာကြီးခင်များမှာခါတဲ့ယူကျုံမရတဲ့အပူလုံးတွေထားပြီးခြေမကိုင်းဘူးလက်မကိုင်းဘူး ဆင်းရဲဒုက္ခတွေရောက်တယ်အဲ့ဒီမှာပုံနာကြီးမစမ်းနိုင်မတောင်းနိုင်မအိမ်နိုင်ဆင်းရဲတွေဒုက္ခရောက်အဲ့ဒီလိုပါပဲမီးကြောင်လည်းပဲပျက်စီးတတ်ကြပါတယ်မီးကြောင်ပျက်စီးတာတွေတွေ့ကြုံမြင်ကြားသိနေကြရတာပါပဲမိကြောင်ဟောတလောကမှမကြားသေးပါဘူးနှစ်ပတ်ကျော်လောက်ပဲကြားပါသေးတယ်ကဘာတဝမ်းလုံးတုံလှုပ်သွားတယ်ဟောမိတွေလောင်နေဟုံးထတောက်တယ်ကဘာကုံွယ်ကြီးအဆောက်ဦးကြီးနှစ်ခုလောင်တယ် စစ်ဌာနချုပ်တစ်ခုကြီးတစ်ခုလဲလောင်နေတဲ့အဲ့ဒီဟာတွေလောင်တော့ကဘာကြီးတစ်ခုလုံးတုံလှုပ်သွားကြဟောမီးရဲ့အန္တရာယ်ပေါ့သူတို့လည်းပဲသူတို့ဆောက်ထားတဲ့အဆောက်အဦကြီးတွေအမတန်မှမြန်တို့ဂုံယူဝင်ကြွနေကြတာဟုတ်သဘောကျနေကြအဲ့ဒီနေရာတွေကဘာနဲ့ပတ်သက်တယ်ကဘာတဝန်းနဲ့ပတ်သက်တယ်ဆိုတော့ဟောကဘာတဝန်းကလူတွေကလည်းပဲအကုန်လုံးသူတို့မမျော်လင့်တဲ့အတိုင်းမျော်လင့်မထားတဲ့ဟာဖြစ်ပြက်ပြက်ဖြစ်သွားကြတယ်ပျက်စီးတယ်လူတွေလည်းသေပြောက်တွေများတယ် အဲ့ဒီတော့လူတွေအကုန်လုံးစိတ်မကောင်းနေဖြစ်ကြဝမ်းနေနေကြအဲ့ဒါဘာဖြစ်တာလဲမျောကိုမှဒီလိုတွေးမထားကြဘူးလေဒါကြီးဘယ်သူမှမထင်ဘူးသူတို့လည်းသူတို့ဟာကြီးဒီလိုအရက်ဆက်ခံရမလို့ဒီလိုတောင်းကျမ်းခံရမလို့အကျမ်းဖက်ခံရမလို့သူတို့လည်းမမျောလင့်ဘူးလေအဲ့ဒီအမေရိကန်ပုဂ္ဂိုလ်တွေဘယ်သူမှမမျောလင့်ဘူးနိုင်ငံတဝန်းလုံးကကဘာတဝန်းကလည်းဘယ်သူမှမမျောလင့်ဘူးမမျောလင့်တဲ့အရာတွေဖြစ်လာတတ်တယ်တဲ့ပျက်စီးဆုံးရှုံးသွားတဲ့အခါမှာ စိတ်နှလုံးတွေဖောက်ပြန်တတ်တယ်ဆင်းရဲတတ်တယ်ဝမ်းနည်းတတ်တယ်ဝမ်းနည်းကြတာပေါ့လေတဘာဝလောကတဘာဝမမျောလင့်မဲ့လည်းဖြစ်တတ်တဲ့တဘာဝတွေရှိတယ်တဲ့မျောလင့်ထားတာတွေလည်းပျက်စီးတတ်တယ်အဲ့ဒါကတော့မိတွေလောင်ပြီးတော့ပျက်စီးရတဲ့ပျက်စီးရေချောင်းလည်းပဲပျက်စီးတတ်တယ်မိဆောင်မိချောင်းလည်းပဲပျက်စီးတတ်တယ်နောက်ပြီးတော့ခုနကမင်းဆိုးတွေတိမ့်သွားလို့ရှင်လည်းပဲပျက်စီးတတ်တယ်ကိုယ့်ရဲ့ဥစ္စာတွေ အဲပြည်သူပိုင်သိမ့်ခံရမယ်ဆိုလို့ရှိရင်ပြည်သူပိုင်သိမ့်ခံရလို့ဆင်းရဲဒုက္ခရောက်သွားကြတဲ့ပုံကိုယ်လေးအကြောင်းတွေလည်းကြားကြကြားဘူးကြမှာပါပဲဖြစ်ဖြစ်သွားကြတဲ့အဖြစ်အပျက်တွေရှိတယ်။အဲနောက်ပြီးတော့တခိုးတွေအခိုးခံရတယ်အခိုးခံရလို့ပါသွားပြီဆိုလို့ရှိရင်အမတန်မှဝမ်းသာဝမ်းဝမ်းနေကြတယ်အမတန်မှဆင်းရဲကြမိမိရဲ့သာသမီတွေကမလိမ္မာလို့မိမိရဲ့ပစ္စည်းဥစ္စာတွေတုံဖြုံ ဖြက်စီးခြင်းပဲဆိုလို့ရှိရင်လည်း ဝမ်းနေချင်ရတယ်တဲ့အဲ့တော့ကိုယ်မှာရှိတဲ့ပစ္စည်းဥစ္စာတွေကိုယ်မှာပိုင်ဆိုင်ထားတဲ့အရာတွေပျက်စီးသွားပြီဆိုလို့ရှိရင်မတမ်းဝမ်းဝမ်းနေကြဒီနေရာမှာမာစီဆရာတော်ဘုရားကြီးကသူ့ရဲ့စိတ်ခွန်ရွာကအဖြစ်ပြက်လေးတခုသူကပြောပြမိဘေးကြောင့်သူတို့စိတ်ခွန်ရွှေဘူးဆိုလားစိတ်ခွန်တော့သူအဲ့ဒီမှာမိလောင်လာတယ်မိလောင်တဲ့အခါတော့အကုန်လုံးပါသွားတယ်ဘာမှမကြံဘူးတဲ့ဘယ်မှလည်းမကြံဘူးအကုန်လုံးလောင်သွားတာတဲ့ လောင်သွားတဲ့အခါတော့အဲ့မှာတထေကြီးစက်ပိုင်ကြီးတူသူတို့စိတ်ခုံနဲ့တူပါတယ်စက်ပိုင်ကြီးတူကစက်ဒီလဲပိုင်နဲ့ပစ္စည်းကလည်းချမ်းသာတယ်ကိုကသူကမီးလောင်တာအကုန်ပါသွားပြီဘာမှမကြံတော့အဲ့ဒီတထေကြီးကပြောတယ်တဲ့စက်ပိုင်တထေကြီးကအင်းမနေ့ကတော့ကတော့သူကငါတထေကြီးစက်ပိုင်တထေကြီးပဲအခုတော့ဆင်းရဲသားဖြစ်သွားပြီဘာမှမရှိတော့ဘူးတဲ့ခုညနေတော့ငါမှဆင်းရဲသားကြီးဖြစ်သွားပြီဘာမှလက်ထက်မှာ ပိုင်ဆိုင်တယ်ဆိုတာမရှိတော့ဘူးတဲ့။အင်းအဲ့ဒီလိုပြောတယ်တဲ့။ဟုတ်တယ်တဲ့မဆီဆရာတော်ဘုရားကြီးကဒီလိုပဲတဲ့ပြီးပြီးလဲတင့်ပြီးတော့မိမိမမျော်လင့်တယ်လို့ဖြစ်လာတတ်တယ်တဲ့အဲ့ဒီခါမှာစိတ်နှလုံးကြီးပူပန်ရတယ်တဲ့။အဲ့ဒီလိုစိတ်နှလုံးကြီးမပူပန်ရအောင်တက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်တက်ရှိနေလည်းပဲမိမိကကြိုးပြီးတော့ခွဲကြည့်ရအဲငါရဲ့သားတွေသမီးတွေငါရဲ့ ခင်မုန်းတွေငါရဲ့ဇနီးတွေငါရဲ့မိတွေမြစ်တွေခွဲခွဲကြည့်ရမယ်။အော်ငါတချင်းသေးဝိုင်းခွဲရမှာ။အဲသူတို့နဲ့ငါခွဲရမှာခွဲရမှာခွဲကိုခွဲသွားရသွားမယ်။ဒီလိုတွေ့တွေ့တွေ့တွေ့ကြည့်ရမယ်။ခွဲခွဲခွဲခွဲကြည့်ရမယ်။တွေ့တာမူလေးတွေအဲ့ဒါမှခါထုတ်ပြရမယ်။တွေ့တာနေတာဒီခါလေးဒီညီလေးအပေါ်သားလေးအပေါ်သမီးလေးအပေါ်ခင်မုန်းအပေါ်ဇနီးအပေါ်ဒါလေးအပေါ်မှာကတွေ့တာနေတာသူကမခွာနိုင်ဘူးအဲ့ဒါလေးခွာခွာခွာခွာပြရမယ်တဲ့ခွဲခွဲခွဲခွဲပြရမယ်တဲ့ မြတ်စွာဘုရားကအဲ့ဒီလိုမိန့်တော်မူတယ်ဒါရမလားဆိုတော့မဟုတ်ဘူးအဲ့ဒီခုနကိုယ်ပိုင်ပစ္စည်းဥစ္စာတွေလည်းဒီတိုင်းပဲမြတ်စွာဘုရားကဆင်ញင်မှုအမိန့်ရှိထားတာကသူကဒါရမကသေးဘူးသရဝါတွေိုတော့ဘယ်သူမှမအိုခြင်းရဘူးဒါပေမဲ့မအိုအောင်လည်းဘယ်သူမှလည်းမလုပ်နိုင်ရဘူးအဲအိုခြင်းတရားကိုဘယ်သူမှမတော်လှန်နိုင်ဘူးအိုခြင်းတရားရဲ့သားကောင်တွေအကုန်ဖြစ်နေကြတယ်အိုခြင်းတရားရဲ့ ခုနကအနိုင်ကျင့်ခြင်းကိုခံနေကြရတယ်တဲ့တရားတွေအဲ့ဒီတော့အဲ့ဒီအိုရှင်တရားကိုတဲ့ငါအိုရမယ်အိုရှင်တရားကိုဘယ်လိုနည်းနဲ့မှရှောင်လွှဲလို့မရဘူးစံတွေမဖြူခြင်းလို့မရဘူးသွားတွေမကျိုးခြင်းလို့မရဘူးမျက်စိတွေမမုန်းခြင်းလို့မရဘူးအဲခန္ဓာကိုယ်ကြီးရင့်ရောပြီးတော့အသားအရည်တွေတွန့်လိမ့်အဲအဲ့ဒါတွေမဖြစ်ခြင်းလို့မရဘူးဖြစ်ကိုဖြစ်ရမယ်ဒါတွေကမဖြစ်တော့မဖြစ်ခြင်းရဘူးမဖြစ်အောင်လဲကြိုးစားကြတယ်ဒါပေမဲ့မရဘူးဘယ်သူမှမနိုင်ဘူး ဘလို့သိပ္ပံပညာတွေနဲ့လှုပ်လို့မနိုင်ဘူးဒီသဘာဝကိုမတွန်းလှန်နိုင်ဘူးအဲ့ဒီတော့ငါဟာခုချိန်ကမှမအိုရသေးပေမဲ့နောက်တစ်ချိန်အိုးကိုအိုရမယ်လို့အဲ့ဒီအိုခြင်းတရားကိုလည်းမိမိကကြိုတွေးရမယ်မတွေးပဲမနေလိုက်နဲ့အိုတာကိုတွေးတွေးတွေးတွေးပြရမယ်စိတ်ထဲမှာစမ်းပြီးတော့စမ်းအိုးအိုကြည့်ရမယ်အိုပြီးတော့ဘယ်သူမှမတော့ဟိုတဘာတိုင်းတဘာတိုင်းကိုကိုကိုအများအားမပြိုခြင်းနေကြတာကိုဘယ်သူမှမအိုခြင်းရအောင်အိုတယ်လို့ပြောရင်လည်းဘယ်သူမှမကြိုက်ဘူး အဲဒါမှမကြိုက်ပြီမဲ့လေဥတယ်လို့ပြောလို့ရှိရင်စိတ်ထဲမှာနားထဲမှာကြားလို့ရှိရင်နားထဲမှာကလောတာဘူးလေနားထဲမှာမချမ်းသာဘူးပေါ့အဲအဲ့ဒီနားမချမ်းမနာတွေမဖြစ်ကြနဲ့နားတဲ့မင်္ဂလာမရှိဘူးလို့လည်းမတွက်ကြနဲ့အိုရမယ်အိုရမယ်လို့တွေးပြရမယ်အဲအဲ့ဒီလိုတကယ်အိုရာတကယ်အိုရမှာကိုတကယ်အိုရမှာဆိုတော့အဲ့ဒီလိုတကယ်အိုလာတဲ့အခါအိုရမယ်အိုရမယ်လို့တွေးထားတဲ့ပုဂ္ဂိုလ်ကတက်တာတယ် နာရမင်းငါနာခြင်းတရားဖျားနာရာတွေအနာရောဂါအမျိုးမျိုးတွေငါမကျော်လွန်နိုင်ဘူးတချိန်ကြီးမှတွေ့နိုင်တဲ့အခုကျမ်းမာနေပြီမဲ့အဲနာခြင်းတရားကိုငါမကျော်လွန်နိုင်ဘူးငါလည်းနာရမယ်လို့အဲ့ဒီလိုလည်းမကြမ်းမကြမ်းတွေးပြရမယ်အဲနောက်ဆုံးကတော့ဘာလဲဆိုတော့သိခြင်းတရားဒါကိုစိတ်ထဲမှာအစမ်းသေးသေးကြည့်ရမယ်မာသီဆရာတော်ဘုရားကြီးအမိန့်ကြည့်အမိန့်ရှိ အစမ်းသေးသေးကြည့်ပေးတဲ့ဘယ်သူမှအစမ်းတော့သိကြည့်ကြမှာမဟုတ်ပါဘူးမသိခြင်းဘူးကို အသက်ရှင်နေခြင်းနဲ့ဟောဒီသားတွေဒီသမီးတွေဒီပစ္စည်းဥစ္စာတွေနဲ့တခါလဲပြောနေခြင်းနဲ့စွန့်ခွာမသွားခြင်းဒါတွေနဲ့ပဲနေခြင်းနေတယ်ဒီထဲမှာပဲနေမျောခြင်းနေတယ်အဲဒါတွေနဲ့ခွဲဖို့အတွက်ငါသိရအောင်မေလို့အစမ်းသေးသေးကိုမကြည့်ခြင်းရဘူးမဟုတ်ဘူးတဲ့မြတ်စွာဘုရားအဆုံးမအတိုင်းပါသိဆရာတော်ဘုရားရဲ့စကားလုံးလေးကပုံလွန်တာပေါ့လေအစမ်းသေးသေးကြည့်ပေးကြတဲ့အစမ်းသေးသေးကြည့်ပေးတယ်ဆိုလို့ရှိရင် တကယ်သိရတဲ့အခါရောက်တော့တဲ့မိမိမှာတက်တာရရပါတယ်တဲ့ဥပမာစာရီတွေကဆိုထားပါတယ်ဘယ်လိုဆိုထားလဲဆိုတော့ဥပမာကဒီလူတယောက်တောလန်းခီရနေသွားတယ်သွားတဲ့အခါရောက်တော့မွေတကောင်မွေဟောက်တကောင်ပေါ့လေသူသွားမဲ့လမ်းပေါ်မှာတခါတည်းဗပြင်းကြီးထောင်ပြီးတော့သူ့ကိုအန္တရာယ်ပြုမလို့မွေကြီးရတခါတည်းရှေ့အစင်းနဲ့စောင့်စောင့်နေတဲ့အခါတော့ ဖြုံးတိုင်းသူကတွေ့လိုက်ရတယ်ဆိုတော့စိတ်ထဲမှာအံ့အားသင့်ဘာလို့မှမသိဘူးတုံလို့ချောက်ချပြီးကြောက်နေအချိန်မကန်ဘူးလက်မကန်ဘူးဖြစ်အဲ့ဒီလူဟာတဲ့အစင်နဲ့သူ့လက်ထဲမှာဒုတ်ပါမသွားတော့ကြောက်တာပေါ့တဲ့အစင်တဲ့ဒုတ်ပါသွားတဲ့သူကတော့ဘာကြောက်မလဲတဲ့ဖယ်ရှားပြီးတော့ပုတ်ခတ်ပြီးတော့ဆက်သွားမှာပေါ့တဲ့အဲ့ဒီလိုပါပဲတဲ့အစမ်းကြိုတင်ပြီးတော့ကိုကတေးရမယ်တေးရမယ်ငါချစ်တဲ့ခင်တဲ့သူတွေနဲ့ငါပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေနဲ့ခွဲရမယ်ခွဲရမယ်ငါအိုးရမယ်နားရမယ် ဒီလိုကြိုးပြီးတော့တွေးထားတဲ့ပုဂ္ဂိုလ်ကတကယ်အိုလာတဲ့အခါတကယ်နာလာတဲ့အခါတကယ်သိရတဲ့အခါတကယ်မမျောလင်မဲ့ကိုယ်ပိုင်ဆိုင်ထားတဲ့အရာတွေတက်ရှိတက်မဲ့တွေနဲ့ခွဲခွာရတဲ့အခါမှာတက်တာရရတယ်တဲ့ထိတ်လန့်တုန်လှုပ်ခြောက်ခြားမှုမရှိတော့ဘူးတဲ့ခုနကလက်နဲ့မပါတဲ့သူကမွေနဲ့တွေ့တဲ့အခါထိတ်လန့်တုန်လှုပ်တာပေါ့လက်နဲ့ပါသွားတဲ့အခါရောက်တော့လက်နဲ့ပါသွားတဲ့သူကတော့ထိတ်လန့်တုန်လှုပ်မှုမရှိဘူးတဲ့အဲ့ဒီလိုပါပဲမိမိကအဲ့ဒီလိုဆင်ញင်နှလုံးသွင်းမှုလေးရှိနေမယ်ဆိုလို့ရှိရင်ထိတ်လန့်တုန်လှုပ်မှုမဖြစ်ရဘူးတဲ့ အဲ့ဒါကို ပုံနာကြီးကိုမြတ်စွာဘုရားဟောတာပေါ့ဟောတဲ့အခါတော့ဩငါစိတ်ချင်းရရတယ်ဆိုတာလည်းမှန်တာပဲမြတ်စွာဘုရားပြောနေတာမှန်တာပဲကဲဒီတော့ပုံနာကြီးတဲ့သင်ဟာအဲ့ဒီခုနကသင်ရဲ့အဲ့ဒီသင်ရဲ့ဂျုံငင်းကြီးကိုမတန်ဆိုးသွမ်းတဲ့အစိတ်ပြင်းထန်တဲ့မွေးဟောက်ကြီးလို့သင်သဘောထားပြီးတော့အဲ့ဒီခုနကတွေ့တာမှုတဏှာကိုသင်ဖယ်ရှားနိုင်လိုက်မယ်ဆိုလို့ရှိရင်တဲ့သင်မှာဒုက္ခတွေအကုန်လုံးပျောက်သွားမှာပါပဲလွန်မြောက်သွားမှာပါပဲတဲ့ဒီတော့ ပုံနာကြီးသင်ရဲ့တဏ္ဍာမှာပေါ်နေတဲ့ယုံ nant တရားတွေကိုသင်ရှုမှတ်ဖို့အရေးကြီးတယ်ရှုမှတ်ပြီးတော့ပယ်လိုက်လို့ရှိရင်သင်မှာအတွင်ရန်သူတွေရောအပြင်ရန်သူတွေရောဘယ်သူမှနှိမ့်ဆက်နှိမ့်ဆက်နိုင်မှာမဟုတ်တော့ဘူးအဲ့တော့အဲ့ဒီရန်သူတွေရဲ့နှိမ့်ဆက်မှုကိုသင်လွန်မြောက်သွားလိမ့်မယ်ရှုမှတ်ရမယ်သင်တဏ္ဍာမှာပေါ်နေတဲ့ယုံ nant တရားတွေရှုမှတ်ရမယ်ယောဂီတွေအခုရှုမှတ်တယ်ရှုမှတ်ပြီးတော့အဲ့ဒီကိလေသာကာမတဏှာတွေကိုပယ်နေကြတယ် အဲ့ဒီတွေ့တမ်းမှုတွေပဲနေကြတယ်ပဲနေကြတဲ့အလျောက်ပဲမိမိတို့မှာချမ်းသာတယ်နည်းနည်းပင်နိုင်ရင်နည်းနည်းချမ်းသာတယ်များများပင်နိုင်ရင်များများချမ်းသာတယ်တခါကဒီဗာရာဏသီပြည်ပါပဲလေပြမတန်မင်းမှာပဲအုပ်ချုပ်နေတဲ့အခါမှာပြမတန်ပြင်းမှာသားနှစ်ယောက်ရှိတယ်အဲ့ဒီသားနှစ်ယောက်ကသူ့ရဲ့ဖခင်မင်းကြီးနတ်ရွာမဆန်းခင် သူ့ရဲ့သားကြီးကိုတော့အင်ရှင်မင်းယာရုပေးထားတယ်အင်ရှင်မင်းအင်ရှင်မင်းအနေနဲ့ပေးထားတယ်သားငယ်ကိုတော့စစ်ဒေနာပတိအချုပ်အနေနဲ့ယာရုပေးထားတယ်ပေးထားပြီးတော့ဖခင်ကြီးကကွယ်လွန်သွားရော ရှင်ဘုရင်ကြီးကကွယ်လွန်သွားတဲ့အခါရောက်တော့မူးမတ်မူးမတ်တွေကနေပြီးတော့သားကြီးကိုရှင်ဘုရင်ဗိသိက်သွင်းတာပေါ့လေရှင်ဘုရင်ဗိသိက်သွင်းပြီးတဲ့အခါတော့သားကြီးကဘာပြောလဲဆိုတော့ ဩသူရှင်ဘရင်တိုက်ပြီးအုပ်ချုပ်ပြီးတော့မင်းမလုပ်ပြရသေးနဲ့ကျွန်တော်ကိုခွင့်လွှတ်ကြပါခွင့်လွှတ်ကြပါအဲ့လိုပြောတယ်ဟာမလုပ်ပါနဲ့အသင်ကတာကြီးဖြစ်ပါတယ်တာကြီးဖြစ်တဲ့အတွက်တိုက်နိုင်ငံကိုအသင်မဲ့အုပ်ချုပ်ရမှာဖြစ်ပါတယ်တိုက်နိုင်ငံကိုအုပ်ချုပ်ပါအထက်ထက်သူတို့ကတောင်းပန်ကြတော့ဝိုက်ပြီးတောင်းပန်ကြတယ်တိုက်တွန်းကြအမကြီးတွေဒါပေမဲ့အဲ့ဒီခုနကတာကြီးကသူလက်မခံဘူးပယ်တယ်ဒီယာရုကိုတဲ့သူလက်မခံမရခြင်းနဲ့ကျွန်ုပ်ရဲ့ညီလေးကိုအဲ့ဒီယာရုပေးပါတဲ့ အဲ့ဒီလိုအထပ်ထပ်ပြောတဲ့အခါတော့အဲ့ဒီယာတို့ကိုညီငယ်လေးကိုပေးလိုက်ရပေးလိုက်တဲ့အခါတော့ညီငယ်လေးကရှင်ဘုရင်ဖြစ်ပေါ်လေဒီလိုရှင်ဘုရင်ယာတို့လက်မခံဘူးဆိုလို့ရှင်လေအိမ်ရှင်မယာတို့တော့လက်ခံမှာအဲ့ဒီလိုဝိုင်းပြီးတော့တိုက်တော့နေအိမ်ရှင်မယာတို့လည်းလက်မခံဘူးဒီအစိုးရအလုပ်ကိုဘာမှမလုပ်ချင်မလုပ်ပြရသေးတယ်အေးဟုတ်ပြီအဲ့ဒီလိုခုနဘာယာတို့မှမလုပ်ချင်ဘူးဆိုလို့ရှင်တော့ တခုတော့နောက်ဆုံးပြောပြရစီဟောဒီနေရာမှာချမ်းချမ်းသာသာနဲ့ဒီမှာပဲနေပြီးတော့ချမ်းချမ်းသာသာနဲ့နေပါဒီလိုပြောတယ်ဟောဒီမှာလည်းမနေခြင်းဘူးငါမျိုးတွေမနေခြင်းဘူးတဲ့အဲ့ဒီလိုပြောပြီးတော့ तू ကအစွန်ဖြားရွာလေးတရွာမှာ तू သွားပြီးတော့နေတယ်အဲ့ဒီမှာတတိတယောက်ရှိတယ်အဲ့ဒီတတိတယောက်ကိုအမိပြုပြီးတော့သူ့ရဲ့ကိုယ်ပိုင်ပေါ့လေသူ့ရဲ့လက်နဲ့တခါတည်းအလုပ်တွေလုပ်ပြီးတော့ဒီလိုပဲနေပါတယ်မထင်မရှားအညတရ ဒီလိုပဲဒီလေးပဲသူကအေးအေးဆေးဆေးအေးအေးလူလူဘဝနဲ့သူနေတယ်သူ့အလုပ်လေးသူလုပ်ပြီးတော့သူ့အတမွားကြောင့်လည်းသူနေတယ်အဲ့ဒီလိုနေလာရကနောင်တော့အခါရောက်တော့ဩဒီပုဂ္ဂိုလ်ဟာအဲ့ဒီခုနရောသူရောသားတွေကသိသွားတယ်ဩဒီပုဂ္ဂိုလ်ကတာမန်ပုဂ္ဂိုလ်မဟုတ်ဘူးတကယ်မင်းသားပဲလို့သိသွားကြတဲ့အခါတော့မင်းသားဆိုတန်ဖိုးထားကြတာကိုလေးစားကြတာပဲအဲ့တော့မင်းသားဆိုတော့သူ့တခါမင်းသားဆောင်ရုံနဲ့သူ့ကိုစောင့်ရှောက်ကြတယ်မလုံမလုံပါနဲ့ဆိုစောင့်ရှောက်ကြဝိုင်းပြီးပြုစုကြထောက်ပံ့ကြ ဒီလိုနဲ့အဲ့ဒီမှာနေလိုက်တာနောက်ရောက်တော့သူအမိပြုတ်ပြီးနေတဲ့တထေးကြီးကမင်းသားတဲ့ငါတို့တင့်ကိုပြုစုဆောက်ရှောက်ခဲ့ရတာကြာပါပြီကဲဒီတော့တင့်ကိုတခုပဲတို့ကကုညီတောင်းညမှာလေဘာလဲဆိုတော့ငါတို့မှာခွန်တုတ်တွေရှင်ပြင်းကိုဆက်တနေရအဲ့ဒီဆက်တနေရတဲ့အခွန်တုတ်လေးတဲ့ငါတို့ကိုကင်းလွတ်ခွင့်ပေးဖို့အတွက်တင့်ရဲ့ညီရှင်ပြင်းတွေငါတို့ကိုကင်းလွတ်ခွင့်လေးတောင်းပေးပါတဲ့ အစာရေးပြီးတောင်းလိုက်တာပေါ့တောင်းလိုက်တဲ့အခါတော့လွယ်လွယ်ကူပဲအကူကြီးကတောင်းတယ်အေးအေးဆေးဆေးပဲပေးလိုက်တယ်အဲ့တော့သူရသွားရတဲ့အခါတော့ကျန်တဲ့ရွာသူရွာသားတွေကလည်းဒီလိုပဲလာပြီးတောင်းကြပြန်ရောအဲရွာတွေမကတော့အဲ့နဲ့ပေါင်းချင်းရွာတွေတခါလဲမြို့နယ်ကပါတခါလဲလာတောင်းကြတယ်တောင်းကြတဲ့အခါတော့လာပြောတာပေါ့လေအဲဒီရှင်ပြင်းဒီမပေးပါရစေနဲ့တင့်စီပဲပေးပါရစေအဲအဲတင့်ဒီပဲ ပေးပြီးတော့အဲ့ခုနကင်းလွတ်ခွင့်နေလဲအခွန်ဆက်တာခွင့်ကင်းလွတ်ခွင့်နေလဲရပါရစေလို့အဲ့ဒီလိုတောင်းဆိုပေးပါလို့ပြောလို့သူညီလေးတော့တောင်းဆိုတာပေါ့လေကျေသူညီကလည်းအကုန်ပေးတာပါပဲအဲ့ဒီလိုနဲ့သူခင်ဗျာငကိုတော့ကတော့သူလောဘတဏှာကိုပယ်တတ်နိုင်တာအင်မတန်မှအဲသူခင်ဗျာကြီးညိုကြလည်းကောင်းပါလေတကယ်သူစိတ်ကအေးနောက်တော့မဟုတ်ဘူးပတ်ဝန်းကျင်အခြေအနေကပတ်ဝန်းကျင်အခြေအနေကသူပြောင်းသွားတယ်ဘယ်လိုပြောင်းလာလဲဆိုတော့အဲနောက်ပိုင်းရောက်တော့သူက အဲ့ဒီခုနမြို့နယ်ကြီးတခုလုံးဘိုင်းဆိုင်ရင်းလာတယ်ဘိုင်းဆိုင်ရင်းလာတောင်းတယ်သူညီကိုပေးတယ်ညီကလည်းအေးဆေးဆေးပဲဘာမှမမှုဘူးငါကကလည်းတိုင်းနိုင်ငံကြီးကအခုနိုင်ငံပဲလို့သူကတွက်ထားတာကိုတခါနိုင်ငံတဝက်တောင်းတယ်နိုင်ငံတဝက်လည်းအေးဆေးသေးလေးပေးတယ်အဲအကူကြီးကိုနိုင်ငံတဝက်ပေးတယ်ဟောသူခင်ဗျားတော့လောဘတွေကတက်တက်တက်တက်လာတာလောဘဒီဂရီတွေကလောဘတွေလောင်မြိုက်လာတာတခါအဲ့ဒီခုနအကူကြီးက သူကဘာပြောလာလဲဆိုတော့ဒီကရဲအဲ့ဒီခုနဗာရာဏသီမြို့ကိုနီးကိုရောက်လာမြို့ကိုဝိုင်းရံပြီးတော့ဘာစကားပြောလဲဆိုစစ်ကြင်ရတယ်သူကမင်းစစ်တိုက်မလားမင်းနိုင်ငံကိုပေးမလားအာအကိုကြီးတော်တော်မိုက်ကန်းတာပဲညီရတွေ့အကိုကြီးတော်တော်မိုက်ကန်းတာပဲသူပဲမလိုချင်ဘူးဆိုပြီးတော့တခါတည်းပေးသွားတာသူ့ကိုပဲတခါတည်းဒီတိုင်းနိုင်ငံကြီးအုပ်ချုပ်ပါလို့အတန်းအတန်းနဲ့တောင်းမှအခုဘာဖြစ်တယ်မသိဘူးဒီအကိုတော်တော်ခက်တာပဲ လောဘတွေလောဘတွေခိုင်းလာကိုလောဘခိုင်းလာပြီဆိုလို့ရှင်ခက်တော်တာပဲခါတဏှာစီယာမနေတာဖိုးရှာဆက်ရပြီတဲ့မဟာကဏ္ဍဝန်ဆရာတော်ဘုရားကြီးရေးသွားတယ်မနှံကောင်းတာပဲဟုတ်တာပဲတဏှာစီယာမနေတာဖိုးရှာဆက်ရပြီတဏှာခိုင်းပြီအဲ့ဒီအကိုကြီးကိုမင်းနိုင်ငံကိုတောင်းနိုင်ငံတဝက်တောင်းတနိုင်ငံလုံးတောင်းဆိုပြီးတဏှာခိုင်းတာကိုခိုင်းတဲ့အခါတော့တဏှာခိုင်းတဲ့အတိုင်းပဲတဏှာကျွန်းဆိုတော့တဏှာတဏှာစီယာမနေတာဖိုးရှာဆက်ရပြီတဏှာခိုင်းတဲ့အတိုင်းအကုန်လောက်ရတော့တာပဲ အဲ့တော့အကိုကြီးတိုင်းနိုင်ငံတစ်ခုလုံးလည်းအကိုကြီးပေးပါတယ်အကိုကြီးအုပ်အုပ်ချုပ်ပါအုပ်ချုပ်ပါပေးတယ်ညီလေးကညီလေးကတော်သားပဲသူကအဲ့တော့တိုင်းနိုင်ငံအုပ်ချုပ်လိုက်ပြီးတဲ့အခါတော့အကိုကြီးကတိုင်းနိုင်ငံအုပ်ချုပ်တယ်ညီလေးကအင်ရှင်မင်းရာကိုယူထားတယ်ယူထားပြီးတော့အကိုကြီးကလောဘကအတော်မတတ်နိုင်ဘူးအဲ့ဒီအချိန်ခါတော့လည်းပဲအကိုကြီးကတချင်းကတော်လာသလောက်အခုအချိန်ခါတော့ဖောက်ပြန်သွားလိုက်တာလူက အမြဲတမ်းတောနေတာမဟုတ်ဘူးတစ်ချိန်မှတောပြီးတော့တစ်ချိန်မှမတောဖြစ်တတ်တယ်ပြောင်းလဲဖောက်ပြန်မှုတွေဘယ်သူကလာပြီးတော့အဲကျိုးကန်နေတာအောင်ဘယ်သူကလာပြီးတော့ဒီပုံကိုယ်တခါတည်းဒီလိုပြောင်းလဲတော့လုပ်နေတာတော့ဆိုအဲဒီလောဘပဲလောဘကကျိုးကန်နေတာလောဘကတခါတည်းသူ့ကိုခိုင်းနေတာပေါ့လေမင်းမိုက်ပြီးတော့ဆိုပြီးလောဘအမိုက်ခိုင်းတာမိုက်တော့တာပေါ့တခါတည်းတိုင်းနိုင်ငံတစ်ခုသူကရလာမကျေနပ်ဘူးတဲ့ဒီသမုဒ္ဒရာတွေဆိုတာ ရေတွေဘလောက်ဝင်ဝင်သမုဒ္ဒရာရေနဲ့ကျဉ်တ်တဲ့ရေနဲ့ပြည့်ချံသွားတယ်မရှိဘူးမိဘုံကြီးတဲ့မိစာတွေဘလောက်ထက်ထက်မိဘုံကြီးတဲ့မှာမိစာတွေဘလောက်ထက်တဲ့မိဘုံကြီးကတော့အထက်လေးလောင်းလေးထက်လေးလောင်းလေးပဲအဲ့ဒီလိုပါပဲဒီအကူကြီးဆိုတဲ့ရှင်ဘုရင်ဖြစ်လာတဲ့ပုဂ္ဂိုလ်ကမိဘုံကြီးတဲ့ခါတဲ့သူ့ခါတဲ့လောင်စာတွေထဲ့လေသူရဲ့တဏှာလောဘကကြီးလေကြီးလေတနိုင်ငံနဲ့မကြည်နဲ့လို့သူကနောက်နှစ်နိုင်ငံသုံးနိုင်ငံလောက်သူလိုချင်တဲ့အဲ့ဒီအချိန်ခါမှာ တရား3နာရီတိဟောရမှာဆိုတော့နောက်ထပ်နိုင်ဝက်လောက်ကြံနေတယ်ပြောအောင်မို့လို့နိုင်ဝက်အဲ့မှာနောက်ထပ်နှစ်နိုင်ငံသုံးနိုင်ငံလောက်သူကလိုချင်တာဆိုတော့တရားမင်းကသူကလက်ပြကနေစဉ်းစားတယ်ဩဒီပုဂ္ဂိုလ်ဟာမငကိုတော့မလိုချင်ဘူးအခုရောက်တော့နှစ်နိုင်ငံသုံးနိုင်ငံတော့လိုချင်နေတယ်ငါသွားလိုက်အောင်မဒီဒီ ရှင်ဘုရင်တော့ငါကောင်းကောင်းဒုက္ခပေးလိုက်အောင်မယ်ဆိုပြီးသူကလူလင်ရန်ကိုဟန်ဆောင်သွားတာလေဖန်ဆင်းပြီးတော့သွားတယ်သွားတဲ့အခါတော့ရှင်ဘုရင်ဒီတော်ဦးတင်ခိုင်းတာမလို့ကျွန်တော်မျိုးဟောလူလင်တယောက်ရှင်ဘုရင်ကြီးရှင်ဘုရင်ကြီးကိုတော်ဦးတင်စရာရှိလို့ဝင်ခွင့်နန်းတော်ရဲ့ဝင်ခွင့်ပေးတော်မူပါပေါ့လေပေးပါပေါ့လေဝင်ခွင့်ဝင်မရစီပေါ့တောင်းတဲ့အခါရှင်ဘုရင်သွားတော်ဦးတင်အေးအေးဝင်မစီဝင်မစီခေါ်လိုက်အဲရှင်ဘုရင်ခေါ်လိုက်တဲ့အခါတော့ရှင်ဘုရင်ကြီးရောက်လာတော့ရှင်ဘုရင်က ကဲပါလဲတဲ့သင်ပါပြောမှလဲတဲ့ကျွန်တော်မျိုးတဲ့သရောဥတင်စရာတစ်ခုရှိပါတယ်တဲ့အဲ့ဒီသရောဥတင်စရာရှိတာကတဲ့နှစ်ကိုရပြောရမှာတဲ့ဒီပြင်ပုဂ္ဂိုလ်ရှိလို့မဖြစ်ဘူးတဲ့အဲဒါနဲ့အကုန်လုံးဒီပြင်လူတွေကုန်ထွက်သွားတာကုန်ထွက်သွားပြီးတော့အဲသူကပြောတာပေါ့လေရှင်မင်းကြီးကျွန်တော်ကျွန်တော်မျိုးမှာခုနတိုင်းနိုင်ငံသုံးနိုင်ငံရှိတယ်အဲ့ဒီမှာစစ်လက်နဲ့အင်အားတွေလည်းအမတန်မှပြည့်စုံတဲ့တိုင်းပြည်ကလည်းအမတန်မှဖွံ့ဖြိုးတိုးတက်တဲ့ အင်မတန်မှပြည့်စုံကျွယ်ဝတဲ့နိုင်ငံသုံးနိုင်ငံရှိတယ်တဲ့ရှင်ပြင်းရှင်မင်းကြီးအလိုရှိမှဆိုရင်ကျွန်တော်ရဲ့အစွမ်းတက်နေတဲ့အဲ့ဒီရှင်မင်းကြီးကိုအဲ့ဒီသုံးနိုင်ငံကျွန်တော်မျိုးပေးမယ်တဲ့ရှင်မင်းကြီးအလိုရှိပါသလားအလိုရှိရင်ရှင်မင်းကြီးညံညံလောက်ပါလားညံညံလာပါလားအဲ့လိုပြောပြီးခုနလူကပြန်ထွက်သွားတယ်ပြန်ထွက်သွားပြီးတော့ဟိုလူကလည်းပဲလောဘကကြီးညာဘူးတိုင်းနိုင်ငံသုံးနိုင်ငံဆိုတဲ့ကြားရောက်တဲ့ခါတည်းဘာကြီးမဟုတ်သူခုနစုံစမ်းတာတွေဆင်ញင်တာတွေသူမစင်စားမစင်စားနိုင်တော့သူလိုချင်တဲ့ဟာသူကရတော့မယ်ဆိုပြီးတော့လေကျင်းနေပြီးတော့ အေးမင်းကဘယ်သူလဲဘယ်ကလာတာလဲအေးမင်းကအဲ့လောက်ပေးရမယ်ဆိုတော့မင်းဘာတွေအကူအညီလိုတယ်လဲစသဖြင့် तू မေးရမှာပေါ့မေးနိုင်တော့ဘူးဟိုလူကလည်းထွက်သွားထွက်သွားပြီးတော့အိမ်မှာ तू ကအေးခုနကသူရဲ့မူမတွေကိုအကုန်လုံးစုဝေးပြီးတော့ပြောတာပေါ့လေပြောတဲ့အခါတော့ခုနလူလူငယ်လေးတယောက်လာတယ်တိုင်းနိုင်ငံသုံးနိုင်ငံပြေးမလို့ပြောသွားတယ်သူရအောင်လုပ်ပြေးမလို့ပြောသွားတယ်အဲ့ဒီလူငယ်လေးကိုအကုန်စီတီးပြီးလိုက်ရှာရစမ်းဆိုပြီးအကုန်လိုက်ရှာတယ်ရှာတဲ့အခါတော့ဘယ်မှမရဘူးတမျိုးလုံးနဲ့နှံ့တယ်ရှင်မင်းကြီးမရပါဘူးဖေ။မတွေ့ပါဘူးဖေ။ လူလင်ငယ်ဆိုလို့ဘာတရားမှမတွေ့ဘူးဗျအဲ့ဒီတင်အဲ့ဒီခုနအရှင်ဘီရင်ငါသူကစိတ်ထဲမှာအော်တိုင်းနိုင်ငံကသုံးနိုင်ငံနဲ့အမတန်ဖွံ့ဖြိုးထားတဲ့အမလီအမတန်မှကျွဲဝချမ်းသာထားတဲ့အဲ့ဒီသုံးနိုင်ငံကလက်လွတ်သွားပြီဒုက္ခပါပဲအဲ့မှာသူကပူးနေတော့ငါခုနကလူလင်လေးကိုငါကတင်ကဘယ်သူလဲဘယ်ကလဲဘာတွေငါကူညီရမလဲနဲ့ဒီလိုလောကစကားတွေမပြောလို့လို့အဲ့ဒီလူလင်လေးကစိတ်ဆိုးသွားပြီနဲ့တူတယ်သူမခင်ဗျာစိတ်ထဲမှာပူးလို့ အဲ့လိုပူးပြီးတော့ဘယ်လိုဖြစ်လာတော့ဆိုတော့ဒါရင်နဲ့ပူးလာတာကိုဒေါသဒေါမနတမီးတွေတောကမီးတွေလောင်းလာတဲ့အကောင်တော့တခါတည်းနောက်တော့သွေးတွေဘာတွေပါတခါတည်းသူသွေးဝမ်းတွေသွားတယ်သွေးဝမ်းတွေသွားတာတစ်ခွက်ပြီးတစ်ခွက်တစ်ခွက်ပြီးတစ်ခွက်တိုးပြီးတိုးပေါ့လေသွေးဝမ်းတွေသွားလို့မို့ဒုက္ခတွေရောက်အဲ့လိုအချိန်ခါမျိုးမှာအဲ့လိုအချိန်ခါမျိုးမှာဘယ်သူရောက်လာလဲဆိုတော့ဖះလောင်းကသူကတက်သူပြည်ကနေပညာသင်ပြီးတော့မိဘတွေပြန်အလာမှာ သူတို့နိုင်ငံမှာအရှင်ဘုရင်အဖြစ်အပျက်ကိုကြားရတဲ့အခါတော့သူကသွားတာပေါ့လေသွားတဲ့အခါရောက်တော့ဒီလိုပါပဲပေါ့သူကဆေးကုပေးပါမှာပေါ့ဟာဆေးကုကိုလာမနေနဲ့အမတန်အမတန်ကြီးမှလည်းတကယ်တမားတော်ကြီးကလာကုထားတာမရဘူးဒီလိုလူငယ်လေးကတော့ငါလာကုမင်းနဲ့အလကားသွားပေးလိုက်သူဆေးဖို့လိုချင်လို့နေမှာပေးလိုက်အဲမဟုတ်ပါဘူးဆေးဖို့လိုချင်လို့ခုနကုသကလိုချင်လို့မဟုတ်ပါဘူးရှင်မင်းကြီးကျွန်တော်မျိုးကုသကမပေးပါနဲ့ဒါပေမဲ့ဆေးရတန်ဖိုးလေးတော့ပေးချင်ပေးပါအဲ့ဒီလိုပြောပြောသူကဒီလိုဆိုရင်ကုတာပေါ့ခေါ်လိုက်ခေါ်လိုက် အဲအဲ့ဒီအချိန်ခါမှာသူကပြောတယ်ရှင်မင်းကြီးတဲ့ခုနတရားမင်းကပြောတာမဟုတ်သူကပြောတာဘာပြောတာတော့ရှင်မင်းကြီးနှစ်ကိုရပြောစရာရှိပါလေရှင်မင်းကြီးတဲ့ဒစ်ပြလူတွေတယောက်မှမရှိပါသေးနဲ့တဲ့အေးအေးဟုတ်ဟုတ်ပြီထွက်ထွက်ထွက်ထွက်ဇန်နေထွက်ခိုင်းမေးတာပေါ့လေသူကရှင်မင်းကြီးတဲ့ရှင်မင်းကြီးဒီလိုယောဂဖြစ်တာဘာကြောင့်ဖြစ်တာလဲတဲ့ဒါအကြောင်းရှိမယ်တဲ့အဲ့လိုမေးတဲ့အခါတော့ရှင်မင်းကြီးရှက်သွားတယ်သူကသူကသူ့မလုံမလဲဖြစ်တာကိုရှက်သွားတာရှက်သွားတဲ့အခါတော့ဟာမင်းစိတ်ကုမှာကုပါဘာအကြောင်းတွေပါလဲရှောက်နေတယ်လဲ မဟုတ်ဘူးရှင်မင်းကြီးအကြောင်းသိမှယောဂါဆိုတာကုလို့ရတာဘာကြောင့်ဖြစ်တယ်ဆိုတာအဲ့အကြောင်းသိမှယောဂါနဲ့ဆေးချက်နဲ့တဲ့တာအဲ့ဒီအကြောင်းမသိရင်မကုလို့မရဘူးအေးငါပြောမယ်ပုံမှန်လင်းလင်းဆိုပြီးတော့တခါတည်းသူရဲ့တဏှာလောဘကြီးလာဘူးဇာတ်ကြောင်းတွေကအကုန်ပြောပြတာ哦ရှင်မင်းကြီးဟုတ်ပါပြီဟုတ်ပါပြီကဲအဲ့ဒီရှင်မင်းကြီးအဲ့ဒီလိုမရလို့ဝမ်းနဲ့နေရင်တော့ဝမ်းနဲ့ပြီးပူဆွေးနေအောင်တော့ဒီတိုင်းနိုင်ငံသုံးနိုင်ငံရှင်မင်းကြီးကြီးရလာမှာလားရောက်လာမှာလားရှင်မင်းကြီး ရှင်မင်းကြီးအဲ့ဒီလိုလောဘတွေမကြည့်ပါနဲ့အကုန်လုံးတေးသွားပြီဆိုလို့ရှိရင်ဒီတက်ရှိတွေရောတက်မဲ့တွေအကုန်လုံးဆုံးသွားမှာပဲရှင်မင်းကြီးဒါလေးကိုသိချပါတက်ရှိတက်မဲ့တွေအကုန်ဆုံးသွားမှာနော်တဲ့ရှင်မင်းကြီးမဆုံးလို့မရအကုန်ဆုံးသွားမှာတဲ့ကဲရှင်မင်းကြီးကိုပြောပါဦးမယ်ရှင်မင်းကြီးကအဲ့ဒီတိုင်းနိုင်ငံလေးနိုင်ငံပိုင်ဆိုင်ပါပြီတဲ့အရှင်မင်းကြီးကပွဲတော်လေးပွဲတော်တည်တဲ့အခါမှာ လေးနိုင်ငံပိုင်ဆိုင်တာနဲ့အရှင်မင်းကြီးကတစ်ချိန်တည်းနဲ့ပွဲတော်လေးခုကိုတည်နိုင်ပါသလားတဲ့တစ်ချိန်တည်းမှာပွဲတော်တစ်ခုပဲတည်နိုင်ပါပဲကဲတိုင်းနိုင်ငံလေးနိုင်ငံပိုင်တဲ့အတွက်အရှင်မင်းကြီးကအဲ့ရလေးခုပေါ်မှာတစ်ချိန်တည်းအဲ့လိုရလားတဲ့မရဘူးတဲ့ရှင်မင်းကြီးတဲ့ရှင်မင်းကြီးကတိုင်းနိုင်ငံလေးခုကိုပိုင်တဲ့အတွက်ဝတ်ခုနအဝတ်ပစိုးတွေတခါတည်းလေးတဲ့ကိုတခါတည်းဝတ်လို့ရလားတဲ့မရဘူးတစ်ထဲပဲဝတ်ရမှာပဲရှင်မင်းကြီးလောဘမကြီးနဲ့လောဘမကြီးနဲ့ လောဘအလိုလိုက်ရင်လို့ရှင်တဏှာလိုလိုက်လို့ရှင်လိမ့်မင်းကြီးလောဘကြီးလေဒုက္ခကြီးလေပဲတဲ့ရှင်မင်းကြီးလောဘတတ်ပါလောဘတတ်ပါရှင်မင်းကြီးအဲ့ဒီလိုပြောပြီးတော့အဲ့ဒီဘုရားလောင်းကသူကပြောတာဟိုးဟောတာသူ့ရဲ့သူ့ရဲ့စကားတွေကလည်းအမှန်တန်ကောင်းပါတယ်ဘုရားလောင်းပြောတဲ့စကားတွေကယောဂီတွေအတွက်အမှန်တန်ဘုဒ္ဓဖြစ်ပါတယ်ဘာလဲဆိုတော့ခုနလိုပါပဲကိုလိုချင်တာလေးတွေရပြီဆိုလို့ရှိရင်တဲ့ရှင်မင်းကြီးဝမ်းသာတာပါပဲဒါသဘာဝပါပဲတဲ့နောက်ပြီးတော့ အဲ့ဒီအရှင်မင်းကြီးကိုသူကဂရာကြီးနဲ့ပြောတာပေါ့လေဂရာကြီးတော့ယောဂီတွေရွတ်ပြနေတော့ဘာမှလိုပဲပြောမှာပေါ့။ဘာလဲဆိုတော့သူကရှင်မင်းကြီးတဏှာလောဘအရှင်မင်းကြီးဘဝအရှင်မင်းကြီးပဲသုံးသက်ကြည့်တော့မဟုတ်လောဘတွေတခုပြီးတခုတည်ပြီးတည်တခုပြီးတခုတိုးတိုးတိုးတိုးလာတာပဲတဲ့လောဘတွေဥပမာပြောရလို့ရှင်ရှင်မင်းကြီးရဲ့ຫນွေအမတန်ပူတဲ့ຫນွေရာသီပြင်းထန်တဲ့ຫນွေရာသီမှာအမတန်ရေစာလောက်နေတဲ့သူက ရေတောက်ရတာမဟုတ်နိုင်တယ်လို့ပါပဲရေတောက်ပြီးရင်တောက်ချင်းဆန်းကန်ရင်တော့တောက်ရတဲ့လူလိုပါပဲတောက်ပြီးရင်တောက်ချင်းပါပဲတနည်းဥပမာပြောရမယ်ဆိုလို့ရှိရင်ရှင်မင်းကြီးနွားလေးဟာမွေလာကစားတော့သူဥကောင်းမှာဂျိုးသွားပဲရှိမလို့တဖြည်းဖြည်းနွားလေးကကြီးလာတယ်ဂျိုးလေးကထွက်လာတယ်ဟောလက်တစ်သက်လောက်ကနေလက်နှစ်သက်လက်နှစ်သက်လက်သုံးသက်အဲဒီလိုဂျိုးလေးကရှေ့ရှေ့ရှေ့ရှေ့လာတာပဲကြားလေးရှေ့လေးကြားလေးရှေ့လေးပဲရှင်မင်းကြီးအဲဒီလိုပဲအသိပညာသတိနဲ့ဗရိမအုံနိုင်တဲ့ပုဂ္ဂိုလ်အတွက် လိုခြင်းမှုတဏှာဆိုတာအမြဲတမ်းတိုးနေတာပဲရှင်မင်းကြီးအသိပညာမရှိတဲ့မိုင်မဲတဲ့လူတွေမှာဆိုလို့ရှိရင်တဏှာကတိုးပြီးရင်တိုးနေမှာပဲရှင်မင်းကြီးအရှင်မင်းကြီးဟာအဲ့ဒီတိုင်းနိုင်ငံလေးနိုင်ငံမကပါဘူးတဲ့ကဘာကြီးတစ်ခုလုံးသင်အုပ်ချုပ်ရစီအောင်တော့တဲ့သင်ကျေနပ်မှာမဟုတ်ပါဘူးတဲ့သင်အားရမှာမဟုတ်သင်အားရမှာမဟုတ်ပါဘူးတဲ့အဲသင်ဒီနိုင်ငံပိုင်နေဆိုလို့ရှိရင်ဟိုနိုင်ငံကိုလိုချင်နေဦးမှာပဲကဘာမြေကြီးတစ်ခုလုံးသမုဒ္ဒရာရဲ့ဒီဘက်ကန်းပိုင်နေဆိုရင်ဟိုဘက်ကန်းကိုသင်လိုချင်နေဦးမှာပဲ သင်ရဲ့လူကျင်မှုအတော်ကတော့ဘယ်တော့မှတတ်နိုင်မှာမဟုတ်ပါဘူးတဲ့အရှင်မင်းကြီးဒီကာမဂုဏ်အာယုန်တွေကိုကိုကတွေ့တာမမောပြီးတော့တရွေတဲ့တွေ့တတာတဲ့တတတာတဲ့တနဲ့တခါလဲဒါတွေပဲတည့်ရဝဲဝဲဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီအာယုန်ပေါ်မှာပဲတည့်ရဝဲဝဲဖြစ်နေပြီဆိုလို့ရှိရင်ဘယ်တော့မှတင်းတိမ်ရောင်ရဲတယ်ဆိုတာမရှိပါဘူးရှင်မင်းကြီးဒီကာမဂုဏ်အာယုန်တွေကနေပြီးတော့မိမိကကိုရောစိတ်ရောခွာနိုင်ရမယ်ဒီကာမဂုဏ်အာယုန်တွေရဲ့အဖြစ်ကိုမိမိဟာ ဉာဏ်နဲ့မြင်နိုင်ရမယ်တဲ့ဉာဏ်နဲ့မမြင်နိုင်သေးသမျှဒီကာမဂုဏ်အာယုန်တွေကိုအရှင်မင်းကြီးကတွေ့တာမမောမှုကိုဖြတ်နိုင်မှာမဟုတ်ပါဘူးတဲ့ဖြတ်တောက်နိုင်မှာမဟုတ်ပါဘူးတဲ့ဒီတော့အရှင်မင်းကြီးဟာတင်းတင်ရောင်ရဲမှုကိုအရှင်မင်းကြီးပိုင်ဆိုင်ရတယ်ဆိုတော့ပညာရှိဖို့လိုပါတယ်ပညာရှိလာပြီဆိုလို့ရှိရင်ပညာနဲ့ပြည့်စုံလာပြီဆိုလို့ရှိရင်တော့အရှင်မင်းကြီးဟာတင့်တယ်မှုရှိလာပါလိမ့်မယ်တဲ့ဒီကာမဂုဏ်အာယုန်တွေက အရှင်မင်းကြီးဒုက္ခမပြေးနိုင်တော့ပါဘူးပူလောင်ပင်မမှုကိုအရှင်မင်းကြီးကိုဒုက္ခမပြေးနိုင်တော့ပါဘူးတဲ့အရှင်မင်းကြီးမှာပညာနဲ့ပြည့်စုံလာပြီဆိုလို့ရှိရင်အဲ့ဒီတဏှာကသူခိုင်းရင်တို့ခိုင်းလို့မရဘူးတဏှာဒုက္ခပေးခြင်းတယ်လို့ပြေးလို့မရတော့ပါဘူးတဲ့အဲ့တော့ရှင်မင်းကြီးတဲ့ဒီကာမဂုဏ်အာယုန်လေးအပေါ်မှာတိုင်းဒီအပေါ်မှာပစ္စည်းအာယုန်လေးအပေါ်မှာတွေ့တာတဲ့ဟာတွေကိုဖယ်ရှားပေးပါ လောဘမကြီးပါနဲ့အလိုမကြီးပါနဲ့ရှင်မင်းကြီးသူကဥပမာလေးနဲ့လည်းပြောသေးတယ် သမုဒ္ဒရာကြီးရှိတယ်တဲ့အဲ့ဒီသမုဒ္ဒရာကြီးရေတွေကအမတန်ပြည့်နေအောင်အမတန်အားကောင်းတာ哦အဲ့ဒီသမုဒ္ဒရာကြီးမီးတွေနဲ့ရှုပ်သမုဒ္ဒရာကြီးမီးတွေနဲ့ရှုပ်မရဘူးအဲ့ဒီလိုပဲတဲ့အသင်မင်းကြီးမှာပညာနဲ့ပြည့်စုံမယ်ဆိုရင်ပညာဘယ်လောက်ပြည့်စုံရမလဲဆိုတော့သမုဒ္ဒရာကြီးလို့ကြီးကျယ်တဲ့ပညာနဲ့ပြည့်စုံမယ်ဆိုရင်အရှင်မင်းကြီးမှာဘယ်ကာမဂုဏ်အာယုန်တွေကမှဘယ်ကာမတဏှာကမှတင့်ကိုပူလောင်အောင်ပင်မအောင် နှိမ့်ဆက်နိုင်မှာမဟုတ်တော့ပါဘူးတဲ့အရှင်မင်းကြီးတဲ့ရှင်မင်းကြီးနောက်ဥပမာတစ်ခုပြောရမယ်ဆိုလို့ရှင်ဖဏတ်ချုပ်တဲ့လူပေါ့ဖဏတ်လုတ်တဲ့လူပေါ့တဲ့ဖဏတ်လုတ်ပြီဆိုလို့ရှင်အဲ့ဖဏတ်လုတ်တဲ့လူဟာဖဏတ်လုတ်ပြီဆိုလို့ရှင်ပိုးနေတဲ့အသားလေးတွေကိုပိုးနေတဲ့ခုနတရေတွေကိုပေါ့လေဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ပြည့်ရဒါမှသူကဖဏတ်ကောင်းဖြစ်ပြီးတော့ဈေးကောင်းကြီးရပြီးတော့ချမ်းသာကြွယ်ဝသွားမှာတဲ့မလိုတဲ့ဟာတွေကိုဖယ်ရှားဖယ်ရှားပြရပါတယ်တဲ့အဲ့ဒီလိုပါပဲရှင်မင်းကြီး ကာမဂုဏ်အာယုန်လေးဆိုတာစွန့်စွန့်ခွာပြရပါမယ်နည်းနည်းစွန့်နိုင်လို့ရှိရင်နည်းနည်းချမ်းသာပါတယ်တဲ့စွန့်နိုင်ရင်စွန့်နိုင်တယ်လို့ချမ်းသာပါတယ်အကုန်လုံးစွန့်နိုင်မယ်ဆိုရင်တော့အကုန်လုံးအပြည့်အဝရာနှုန်းကြီးချမ်းသာတော့တာပါပဲဆိုပြီးတော့သူကတရားဟောတာကိုဘုရားလုံးတရားဟောတဲ့ခါတော့အဲ့ဒီဒီအမတန်မှခြေနဲ့သွားတယ်ကျမ်းမာသွားတယ်တရားဟောရင်ပဲအဲ့ခုနဘုရားလုံးကလည်းပဲထီဖြူကိုကြည့်ပြီးတော့သူကအဖြူရောင်ကတိုင်းကမ္မထံစီးကန်လိုက်တာသူလည်းဆန်နေရပြီးတော့ အဲဒီခုနရှင်ဘုရင်ကြီးကဘုရားလောင်းကိုဆုတွေချပါတယ်ခါတာတစ်ခုတစ်ခုအဆုံးမတော့တထောင်ထောင်ချရှင်မင်းကြီးအဲ့ဒါလည်းမလို့ချင်းထောင်လည်းမလို့ချင်းတောင်းလည်းမလို့ချင်းသိမ်းလည်းမလို့ချင်းတန်းလည်းမလို့ချင်းလိုချင်တဲ့တဏှာတွေကျွန်ုပ်ကပယ်ပြီးပြီတဲ့အဲ့တော့ရှင်မင်းကြီးတိုင်းနိုင်ငံကိုတရားနဲ့ကြီးအုပ်ချုပ်ခဲ့ပြီးတော့အုပ်ချုပ်ရစ်ပြီးတော့လို့ပြောပြီးသူကတော့တော်တယ်သွားပြီးတော့ဇန်တမန်မတ်ကြီးနဲ့ပြုံမွေ့ပြီးတော့နေတော့တာပေါ့လေဒီတော့လောကတတ္တဝါတွေဆိုတာအတိ တတိတွေအသိပညာတွေနဲ့မအုံနိုင်ဘူးဆိုလို့ရှိရင်ဟောဒီတဏှာဘယ်တော့မှနောက်မဆုတ်ဘူးအဲ့ဒီတတိပညာတွေကိုဖယ်ရှားနိုင်ဖို့ရအတွက်ယောဂီတွေတရားမှတ်နေတယ်။ဖောင်းတယ်ပိန်တယ်မှတ်တယ်ဟောမှတ်တဲ့အချိန်ကမှဘယ်တဏှာမှမလာဘူး။ဘာကိုမှမလို့ရင်ဘယ်တဏှာလေးကြားရင်လိုက်တာဘယ်ဘယ်အစင်းလေးမြင်ရင်လိုက်တာဘယ်အနာလေးရှူရင်လိုက်တာဘယ်အစားအစာလေးစားရင်လိုက်တာဘယ်အတွေ့အထိလေးတွေ့ထိရင်လိုက်တာဆိုပြီးဒီလိုတွေ့တာတဲ့ကာမဂုဏ်တွေပေါ်မှာတွေ့တာတဲ့လောဘတဏှာဖြစ်မလာဘူး။ဖောင်းတယ်လို့တေချာစွတ်ဆိုင်မှတ်။ ပိနေလို့တခြားစူးစိုက်မှကိုယ်တဲ့စနဲ့ဘယ်လနဲ့ညာလနဲ့စသဖြင့်ခန္ဓာကိုယ်လှုပ်ရှားမှုမှန်သမျှတွေထိုင်တာထတာသွားတာစသည်အကုန်လုံးပေါ့အဲ့ဒီခန္ဓာကိုယ်ရဲ့လှုပ်ရှားမှုမှန်သမျှတွေမှတ်နေလိုက်မှတ်နေတဲ့အခိုက်မှာဆိုလို့ရှိရင်အဲ့ဒီတွေ့တာတဲ့တဏှာတွေကင်းနေတာပဲဒါတွေမလားဆိုတော့ယောဂီတွေမှတ်နေတာမဟုတ်ဘူးကာယ ानु ပတနာတတိပဌံခေါ်တဲ့ခန္ဓာကိုယ်အမူအရာတွေမှတ်နေတာလားဆိုတော့ယောဂီတွေမှာမဟုတ်ဘူးခန္ဓာကိုယ်ထဲမှာခံရခက်တဲ့ ဒုက္ခဝေဒနာတွေပေါ်လို့ရှိရင်လည်းပဲမှတ်တယ်ခန္ဓာတဲ့ဒုက္ခဒုက္ခဝေဒနာတွေပေါ်တဲ့အခါမှာလည်းမှတ်တယ်အလဲလက်ခံစားမှုတွေပေါ်တဲ့အခါမှာလည်းမှတ်တယ်စိတ်ရဲ့အမှုအရာတွေဒါတော့ဝေဒနာနုပဒနာတတိပဋ္ဌာန်ခေါ်တာပေါ့ယောဂီတွေသိကြပါတယ်နောက်ပြီးတော့မိမိရဲ့စိတ်ကလေးလွင့်သွားတယ်ဟိုတွေးတီတွေးတွေးနေတဲ့စိတ်ကူးတယ်အိမ်ရောက်တဲ့စပြင်အဲ့ဒီစိတ်တွေပေါ်လာလို့ရှိရင်လည်းပဲအဲ့ဒီစိတ်ကိုမှတ်တယ်ဒါစိတ်ဓာနုပဒနာတတိပဋ္ဌာန်စိတ်မျိုးမျိုးကိုစိတ်မူအရာမျိုးမျိုးကိုမှတ်တာစိတ်ဓာနုပဒနာတတိပဋ္ဌာန်နောက်မြင်နေကြတဲ့နာနဲ့စတဲ့စသဖြင့် အဲ့ဒီလိုသဘောတဘာဝတွေမှတ်နေတာဓမ္မာနုပဒနာတတိပဋ္ဌာန်တဲ့ဒီတတိပဋ္ဌာန်၄ပါးယောဂီတွေမနေ့အယထကစပြီးတော့ညအယဝန်ဒီအထိတတိပဋ္ဌာန်နေမိမိတို့အစွမ်းကုန်ကြိုးစားပြီးတော့မှတ်နေကြတယ်မှတ်တိုင်းမှတ်တိုင်းမှာအဲ့ဒီခုနကကာမဂုဏ်အာယုန်တွေအပေါ်မှာတွေ့တာတဲ့မမောတဲ့တဏှာတွေကိုဖဲခွာချနေတာပဲတခါမှတ်နိုင်ရင်တခါဖဲခွာချနေတယ်အခါကမှတ်ရင်အခါကဖဲခွာချနေတာပဲယောဂီတွေ အဲတနေ့တာတနေ့တာမှတ်အမှတ်တွေအများကြီးပါပဲအဲ့တော့ပဲခွာချနေတာဆိုတော့ပဲခွာချနေသလောက်ချမ်းသာနေတာပဲဒီတော့ယောဂီတို့မြတ်စွာဘုရားမိန့်တော်မူခဲ့တဲ့စကားရှိတယ်အဲ့ဒီကိလေသာကာမတဏှာတွေရဲ့တိုက်ခိုက်မှုကနေပြီးတော့တောင်းကြမှုကနေလွတ်ကင်းအောင်ဆိုလို့ရှိရင်တော့တဲ့တတိပဋ္ဌာန်နဲ့ပြန်မှမိမိကစက်စားဖို့လိုပါတယ်တဲ့ဥပမာလေးနဲ့ပေးထားပါတယ်တခါကားတဲ့သင်္ကတကောင်က ဟိုဘီလုံးနဲ့ကလေးတကောင်ကိုခြီသွားတယ်တဲ့ခြီတုတ်သွားတာပေါ့လေခြီတော့နဲ့ကုတ်တုတ်သွားတာတုတ်သွားတဲ့အခါတော့ဘီလုံးငယ်လေးကအဲဒီမှာကောင်းကင်မှာပြန်သွားသူ့ကိုခြီတော့နဲ့အကုတ်ခံရခြင်းနဲ့អော်တယ်အမလီငါကန်ဆိုးလေခြင်းငါကန်ဆိုးလေခြင်းအကယ်၍သာငါကငါနေရငါနေမယ်ဆိုလို့ရှိရင်ဒီလိုဖန်ခံရမှာမဟုတ်ဘူးကွာငါနေရငါမနေလို့ဒီလိုဖန်ခံရတာအကယ်၍ငါနေရတာငါနေခွင့်ပြန်ပြလို့ရှိရင်ဒီသိငယ်ကြီးကိုငါစိန်ခေါ်တယ်သိငယ်သိငယ်ကြီးနဲ့ဒါစစ်ထိုးမယ်ဆိုရင်ထိုးနိုင်တယ်ငါမကြောက်ဘူးအဲလိုပြောတော့ သိငယ်ကြီးကဘာတွေပြောနေဒီဒီသိငယ်လေးအိုဒီဒီလုံးငယ်လေးကကဲကဲကဲတက်နေရဖယ်နေရလဲသွားစမ်းသွားစမ်းပြောလိုက်တာကျွန်ုပ်နေရအခြားမဟုတ်ပါဘူးဟုတ်ထီးခဲတဲ့ကကြားတဲ့ဟိုထီးထီးခဲတွေကထွန်ထားတဲ့ကောင်တို့ထီးခဲကြီးတွေဖြစ်နေတာပေါ့အဲ့ဒီခဲတွေကြားမှာကျွန်ုပ်ရဲ့နေရာပါအဲ့ဒီနေရာဆိုလို့ရှိရင်တော့သင်သိငယ်ကြီးကိုလုံးဝမကြောက်ဘူးအဲ့လိုပြောတဲ့ကအေးအေးသွားသွားသွားသွားသွားဟွန်းအဲ့မှာလွတ်လိုက်တာပေါ့လေလွတ်လိုက်တဲ့ခါသွားတာပေါ့ကဲသိငယ်ကြီးစိန်ခေါ်တယ်လာခဲ့စမ်းမကြောက်ဘူးငါနေရငါနေတယ် အဲသင်္ကကတခါလေအရှိန်နဲ့သူကတောင်ဖြန့်လိုက်ပြီးတော့တခါလာပြီးအဲဒီခုနကထီးခဲကမတန်မာတဲ့ကြီးကြီးခဲကြီးကိုအဲ့ဒါကိုအရှင်းနဲ့တိုက်တာကိုလာပြီးဖမ်းတာတုတ်တာပေါ့လေအဲ့ဒီအချိန်ကမှကိုအရှင်းနဲ့ဆင်းလာတဲ့အချိန်မှာဒါလေးသူကခုနထီးကြီးချားထဲမှာဒါလေးဝင်ပုန်းလိုက်တာအဲ့ဒီအချိန်ကမှကအရှင်းမတတ်နိုင်တဲ့ခါထီးကြီးခဲနဲ့သူနဲ့တိုက်ပြီးတော့အဲ့ဒီသိငယ်ကြီးသေသွားတယ်ယောဂီတို့တဲ့ဒါဥပမာပါတဲ့အဲ့ဒီလိုပါပဲတဲ့ယောဂီကြီးဟာ ကိုယ့်ရဲ့ကျက်စားရမယ်နယ်ပယ်ရှိတယ်ကိုမကျက်စားရမယ်နယ်ပယ်ရှိတယ်ကိုကျက်စားရမယ်နယ်ပယ်မှာနေလို့ရှိရင်ကိလေသာကိလေသာမန်လို့ခေါ်တယ်အဲ့ဒီမန်မင်းရဲ့အနှောင့်အယှက်အဖြစ်အစီးဒုက္ခပေးတာကိုသင်တို့မခံရဘူးတဲ့အကယ်၍ကိုနေရာမှာမနေဘူးဆိုရင်တော့တဲ့အဲ့ဒီလိုဒုက္ခပေးခံရလိမ့်မယ်တဲ့ကိလေသာမန်မင်းရဲ့ဒုက္ခပေးခြင်းကိုသင်တို့လှလှကြီးခံရလိမ့်မယ်တဲ့ဘယ်လိုနေရာမျိုးလဲကိုနေရမယ့်နေရာမဟုတ်ဘူးလို့ဆိုတော့ အမတန်မှချစ်ခင်မြတ်နှုတ်တွေ့တာစရာကောင်းတဲ့အမတန်မှနှစ်သက်စရာကောင်းတဲ့အာယုံလေးတွေရှိတယ်အစဉ်အာယုံလေးတွေအတန်အာယုံလေးတွေအနတ်အာယုံလေးတွေအစမ်းတော့အာယုံလေးတွေအတွေ့အထိအာယုံလေးအဲ့ဒီအာယုံ၅ပါးရှိတယ်အမတန်မှသဘောကျစရာကောင်းတယ်အဲအဲ့ဒီအာယုံလေးအပေါ်မှာမိမိစိတ်ကလေးလွတ်ထားလိုက်မယ်ဆိုရင်တော့ဟောကိလေသာမန်မင်းကသင်တို့အကြီးအကျယ်ဒုက္ခပေးတော့မှာပဲတဲ့ကိလေသာမန်မင်းရဲ့ဒုက္ခပေးခြင်းကိုသင်တို့ လှလှကြီးခံစားရတော့မှာပဲကိလေသာမန်မင်းရဲ့အကြမ်းဖက်ခုနတောင်းကြံတက်ခိုက်မှုကိုသင်တို့လှလှကြီးခုနအမေရိကန်ကြီးခံရတယ်လို့ခံမှာပဲတဲ့အကြမ်းဖက်တောင်းကြံတဲ့သူတွေရှိတယ်အဲ့ဒါဘယ်သူတွေလဲဆိုလို့ရှိရင်ခုနကိလေသာတဏှာပဲတဲ့ကိုနေရာကိုမနေဘူးဆိုလို့ရှိရင်ခံရမှာပဲတဲ့အဲ့ဒီလိုမြတ်စွာဘုရားကပြောတယ်ကိုနေရာကိုနေတယ်ဆိုလို့ရှိရင်တော့ခုနဘီလုံးငယ်လေးကိုနေရာကိုနေလိုက်တဲ့ကောင်တော့ဘလောက်အင်အားကောင်းတဲ့ အကောင်ကြီးဖြစ်နေတယ်သူမကြောက်ဘူးလေသေဘဲဝင်သွားတယ်အဲ့မှာအင်အားကောင်းတဲ့အကောင်ကြီးလေသေဘဲဝင်သွားတယ်အဲ့ဒီလိုပါပဲတဲ့သိငှက်ကြီးသေဘဲဝင်တယ်လို့ပါပဲကိုနေရတာကိုနေတဲ့ယောဂီတို့ကိုနေရကိုနေလို့ချင်းဘယ်ကိလေသာမှဘယ်ကာမတဏမှသင်တို့ကိုမတိုက်နိုင်ဘူးဘယ်ကာမတဏဘယ်ကိလေသာမှသင်တို့ကိုအကျမ်းဖက်တောင်းကျမ်းပြီးတော့တက်ခတ်ခြင်းကိုခံမှာမဟုတ်ဘူးတဲ့သင်တို့အေးအေးလူလူနဲ့အမတန်မှငြိမ်းချမ်းတဲ့ဘဝကိုပိုင်ဆိုင်မယ်အမတန်မှချမ်းသာတဲ့ဘဝကိုပိုင်ဆိုင်မယ်တဲ့သင်တို့ပိုင်ဆိုင်တဲ့နေရာတွေက သင်တို့ကျက်စားရမယ့်နေရာတွေကဘာတွေလဲဆိုတော့ကာယ ानु ပဒနာတတိပဒံဝေဒနာ ानु ပဒနာတတိပဒံစိတ်ဓာ ानु ပဒနာတတိပဒံဓမ္မ ानु ပဒနာတတိပဒံခေါ်တဲ့တတိပဌံ၄ပါးပဲတဲ့အဲ့ဒီတတိပဌံ၄ပါးရှုမှတ်ပြီးနေမယ်ဆိုလို့ရှိရင်ယောဂီတွေခုမှတ်နေကြပါတယ်ဆရာသမားတွေညွှန်ကြားပါတယ်မာသီဆရာတော်ဘုရားကြီးအမိရှိထားပါတယ်ကမ္မထဆရာကြီးလည်းယောဂီတွေကိုညွှန်ကြားနေကြပါတယ်အဲ့ဒီညွှန်ကြားတဲ့အတိုင်းဘုရားဆုံးမတွေညွှန်ကြားတာပါပဲအဆုံးမတွေကို မိမိတို့မှတ်နေကြမယ်ဆိုလို့ရှိရင်ကိုယ်နေရကိုယ်နေနေရတာပဲဘယ်ကိလေသာတွေဘယ်ကာမတဏှာတွေမှလာပြီးမနှောက်ရှက်နိုင်တော့ဘူးဒုက္ခတွေမရောက်တော့ဘူးအဲကိုယ်နေရလေးကိုယ်နေရပဲကိုယ်ဖောင်းတာပင်တာကိုယ်မှတ်စဉ္ညာလျှောက်တဲ့ကာမကိုယ်ဘယ်လန်းနေညာလန်းနေကြွားတယ်ချတယ်မှတ်ထိုင်နေထားတယ်စသဖြင့်ကိုယ်မှတ်မဲ့အာရုံလေးတွေနေစမ်းပါတဲ့တတိရဲ့အာရုံတတိဖြန်ရဲ့အာရုံလေးပုံမှာနေစမ်းအဲ့ဒီလိုနေပြီဆိုလို့ရှိရင်ဘယ်သူမှလာပြီးနှောက်ရှက်တိုက်ခိုက်တာမဖြစ်နိုင်တော့ဘူးတဲ့အဲ့ဒီလိုမြတ်စွာဘုရားအမင်းရှိတော်မူတဲ့ယောဂီတို့အဲ့တော့ကိုယ့်ရဲ့ ဟိုကြက်စားရမယ်ကိုယ့်ရဲ့နယ်ပယ်ဖြစ်တဲ့အာယုံလေးတွေပေါ်မှာနေကြဖို့အရေးကြီးပါတယ်။နောက်ပြီးတော့မြတ်စွာဘုရားကဥပမာတစ်ခုပေးသေးတယ်။10မိနစ်ကြံသေးတယ်။ဘယ်လိုဥပမာပေးလဲဆိုတော့မြတ်စွာဘုရားဥပမာတွေကတပ်ပင်ညုတဉာဏ်ပင်ရှင်ရဲ့ဥပမာတွေဆိုတော့အမှန်တန်ကောင်းပါတယ်။ဘယ်လိုပေးလဲဆိုတော့ဒီဟိမန္တာမှာတဲ့လန်ခီအမျိုးမျိုးရှိတယ်တဲ့။တချို့လန်ခီတွေကလူလည်းသွားလို့မရဘူး၊မြောက်တွေလည်းသွားလို့မရဘူး။တချို့လန်ခီကတော့မြောက်တွေတော့သွားရတယ်လူတွေသွားလို့မရတယ်လန်ခီရှိတယ် တချို့လမ်းခရီးရောက်တော့လူတွေလည်းသွားနိုင်တယ်မြောက်တွေလည်းသွားနိုင်တယ်အဲ့ဒီလိုလူတွေလည်းသွားနိုင်မြောက်တွေလည်းသွားနိုင်တဲ့နေရာမျိုးကိုမုတ်ဆိုးကြွန့်ကျင်တဲ့မုတ်ဆိုးတွေကထောင်ရောက်တွေထောင်ရတယ်မြောက်တွေကိုဖမ်းကျင်လို့ဘလို့ထောင်ရောက်တွေထောင်လဲဆိုတော့ तू ကကတ်စေးနှဲတဲ့အမတန်မှထိလိုက်ကန်လိုက်လို့ရင်ဒီကလေးခွာလို့မရအောင်ကတ်နေတဲ့ဟာတွေနဲ့မြောက်စေးနှဲတွေနဲ့ပေါ့လေအဲ့ဒါတွေထောင်ရောက်တွေဆင်ညဆင်ထားတယ်ဆင်ထားတဲ့ခါတော့မြောက်တွေလျှောက်သွားတာပေါ့လေသွားတဲ့ခါတော့ မြောက်ဆိုတာလည်းအမျိုးမျိုးရှိတာကိုအတိအလိမ္မာဉာဏ်ပညာမရှိတဲ့မြောက်ရှိတယ်အတိအလိမ္မာဉာဏ်ပညာရှိတဲ့မြောက်ရှိတယ်တချို့ကကမြင်ရောထားတဲ့မြောက်တွေရှိတယ်လက်ညီမနေနိုင်တဲ့မြောက်တွေရှိတယ်အဲတချို့ရောက်တော့ဆင်ញဉဏ်ရှိတဲ့မြောက်တွေရှိအဲ့ဒီမှာဆင်ញဉဏ်မရှိလက်ညီမနေခြေညီမနေတဲ့မြောက်တွေကမြင်ရောထားတဲ့မြောက်တွေပေါ့လေလျက်ပေါ်လော်လီတဲ့မြောက်လို့စားတာဆိုတယ်လောလလို့ဆိုတယ်လျက်ပေါ်လော်လီတဲ့မြောက်အဲ့ဒီမြောက်တွေအငြင်းမနေဘူးသူတို့ကအဲ့ဘယ်နဲ့ခုနက အသိပညာရှိတဲ့မြောက်တွေကတော့အဲ့ဒီခုနထောင်ချောင်းတွင်အသာလေးရှောင်ပြီးကွင်းပြီးတော့သွားကြတာမလေးဒါကအန္တရာယ်ကြီးအန္တရာယ်ကြီးဒီလိုလေးဒုက္ခပေးမဲ့ဟာကြီးသူကရှောင်းဆောင်သွားကြတယ်အဲအသိပညာမရှိတဲ့လော်လီတဲ့မြောက်တွေကတော့အငြိမနေတတ်တဲ့မြောက်တွေကတော့ပြင်းပြင်းညှောထားတဲ့မြောက်တွေပေါ့လေအဲသူကတွေ့ပြီးမြောက်စေးနဲ့ခုနကတ်စေးတတ်တဲ့ဟာသူကသွားပြီးတော့လက်တစ်ဖက်နဲ့သွားပြီးကန်လိုက်တယ်ဟာလက်ကခွာလို့မရတော့ကတ်နေပြီအဲဒါနဲ့သူကအဲ့လက်တစ်ဖက်ကိုခွာရင်လို့နောက်လက်တစ်ဖက်နဲ့တကလည်းဒုတိယလက်နဲ့သွားပြီးတော့အဲ့ဒါကိုပုတ်ပုတ်ပြန်နဲ့ကန်ပြန်ဟောဒုတိယလက်ပါကတ်နေပြီ အဲ့ဒီလက်နှစ်ဖက်ခွာရင်လို့ခြေထောက်တစ်ဖက်နဲ့အဲ့ဒီမှာသွားပြီးကံမြန်နေဟောခြေထောက်တစ်ဖက်ပါကန့်နေပြီနောက်ဒုတိယတစ်ဖက်ခြေထောက်နဲ့ကံမြန်နေဟောအဲ့ဒုတိယခြေထောက်ပါကန့်ဟောလေးဖက်ကန့်နေပြီအဲ့ဒီအချိန်ကမှနောက်နောက်ဆုံးအနေနဲ့ရလို့ရညဆိုသူ့ရဲ့နှုတ်သီးနဲ့တကားတော့ပါဇက်နဲ့သွားပြီးတော့အဲ့ရကိုခွာတယ်မရဘူးငါးမျိုးလုံးကန့်နေပြီအဲ့ကျတော့မြောက်ဘာမှလှုပ်လို့မရတော့ဘူးဘာမှလှုပ်လို့မရတဲ့အချိန်ကမှမုတ်ဆိုးကထွက်လာတယ်ထွက်ပြီးတော့အဲ့ဒီမြောက်ကိုဖမ်းတယ်ကြိုက်တယ်လို့လှုပ်တယ်တတ်တယ်စားတယ်မြောက် မုတ်ဆိုးရဲ့လက်စာမိသွားတာပေါ့မုတ်ဆိုးရဲ့ထောင်ချောက်ထဲမိသွားတယ်တဲ့အဲ့ဒီလိုပဲတဲ့ယောဂီတွေမှာလည်းပဲတဲ့ယဟန်တို့တဲ့ယဟန်တို့မြတ်စွာဘုရားတော်မိန့်တော်မူတာပေါ့ယောဂီတွေအကုန်ပါတာပေါ့အဲ့ဒီပုဂ္ဂိုလ်တွေမိမိတို့အန္တရာယ်ရှိတဲ့နေရာလေးရှိတယ်အဲ့ဒါတွေရှောင်ကွင်းနိုင်ရမယ်တဲ့အန္တရာယ်ကင်းတဲ့နေရာလေးရှိတယ်အဲ့လိုနေရာမျိုးသွားနိုင်ရမယ်တဲ့အန္တရာယ်ရှိတဲ့အရာတွေဘာတွေလဲ အင်းမြင်လိုက်လို့ရှိရင်ကြည့်ချင်စရာကောင်းတဲ့အောင်လေးတွေရှိတာကိုနားထောင်လိုက်လို့ရှိရင်နားထဲမှာစွဲသွားလောက်အောင် ကောင်းတဲ့အတန်လေးတွေရှိအဲနမ်းရှူလိုက်လို့ရှိရင်စိတ်ထဲမှာအေးမြသွားတဲ့အဲအနံ့ရတာလေးတွေလည်းရှိတယ်အစားလည်းဆိုလို့ရှိရင်စိတ်ထဲမှာကြည်နူးသွားတဲ့အဲအတွေ့အထိလည်းဒီတိုင်းပဲပေါ့လေကာမဂုဏ်အာယုံ၅ပါးပေါ့အမှန်တန်ကြည်နုကျင်တာနှစ်သက်စရာကောင်းတဲ့အာယုန်တွေရှိတယ်တဲ့အဲဒီအာယုန်တွေသွားပြီးတတ္တိကောင်းပြီးမြသွားစမ်းပြီးတော့မတို့လိုက်ရင်လေတို့လိုက်လို့ရင်ဒုက္ခရောက်ဖို့ အစင်သင်ဖြစ်သွားပြီတဲ့ခုနမြောက်ဒုက္ခရောက်တယ်လို့ပဲတတ္တိကောင်းပြီးမြသွားပြီးတော့သွားပြီးတော့မလောက်ကြနဲ့ကာမဂုဏ်အာယုန်လေးပေါ်မှာအစင်လေးပေါ်မှာသွားမတက်မကြနဲ့အတန်လေးပေါ်မှာသွားမတက်မကြနဲ့အနံလေးပေါ်မှာအစအစာရတာပေါ်မှာတွေ့တိပေါ်မှာသွားပြီးတော့မတက်မမိကြသေးနဲ့အန္တရာယ်ကြီးတယ်အန္တရာယ်ကြီးတယ်ဒုက္ခများတယ်တဲ့ အဲအဲ့ဒါတွေကိုရှောင်ရှားပြီးတော့ဘယ်လိုနေရာမျိုးမှာနေရမလဲဆိုတော့တတိပဋ္ဌာန်၄ပါးအာယုံကာနုပဒနာတတိပဋ္ဌာန်ဝေဒနာနုပဒနာတတိပဋ္ဌာန်စိတ်ဓာနုပဒနာတတိပဋ္ဌာန်ဓမ္မာနုပဒနာတတိပဋ္ဌာန်ဆိုတဲ့အဲ့ဒီမိမိကျက်စားရမယ်နေရာလေးခုမှာတဲ့ကျက်စားရမယ်တဲ့အဲ့ဒီလိုကျက်စားမယ်ဆိုရင်တော့အန္တရာယ်ကင်းပြီးတော့ချမ်းသာခြင်းနဲ့ပြည့်စုံမယ်တဲ့ဒီတော့ယောဂီတွေမိမိတို့မှတ်ရတဲ့အာယုန်တွေကို ကျိုးကျိုးဆဆရှိမှကြခြင်းအပြင်မိမိတို့ကိုအကြံဖက်တောင်းကြံတိုက်ခိုင်နေကြတဲ့ကာမဂုဏ်ကိလေသာတွေလည်းရှိတယ်။ဒေါသမောဟမာနအစရှိတဲ့ကိလေသာတွေလည်းရှိတယ်။အဲဒီကိလေသာတွေကိုမိမိတို့ကနိုင်အောင်တိုက်နိုင်တယ်။တပွဲတို့နိုင်တာလည်းရှိတယ်။တပွဲတို့နိုင်တယ်ဒီတစ်ခါနိုင်တယ်ဒီတစ်ခါနိုင်တယ်နိုင်တဲ့အခါပေါင်းများလာတဲ့ခါတော့မိမိက ခါလေအဲ့ဒီကိလေသာတွေကို အလဲတို့အနံယူပြီးတော့သာဝရအောင်ပွဲဆင်နွှဲနိုင်တဲ့အဆင့်ရောက်သွားမှာပေါ့လေကိလေသာအလုံးကိုအကုန်လုံးအနိုင်မယူနိုင်တော့မှအပယ်ကျစေနိုင်တဲ့ကိလေသာတွေရှိတယ်အဲ့ဒီကိလေသာတွေကိုတော့ငါတို့ဒီသာသနာတော်ကြီးနဲ့တွေ့တဲ့အခိုက်လူဖြစ်နေရတော့အဲ့ဒီအပယ်ကျစေနိုင်တဲ့ကိလေသာတွေကိုတော့အလဲတို့အနိုင်ယူနိုင်လောက်အောင်အင်အားကောင်းတဲ့ ဘာအင်အားတွေကောင်းရမလဲတရားအင်အားကောင်းရမယ်ဝိရိယအင်အားကောင်းရမယ်တတိအင်အားကောင်းအောင်ကောင်းရမယ်တမာတိအင်အားကောင်းရမယ်ပညာအင်အားကောင်းရမယ်ဒီဘုံ၅ပါးပေါ့လေအဲ့ဒီဘုံ၅ပါးဥသိပြီးတော့တိုက်ခိုက်နိုင်မယ်ဆိုလို့ရှိရင်ခုနအပယ်ကျစေနိုင်တဲ့ကိလေသာတွေကိုမိမိတို့ကအကုန်ခြေမုံတုတ်တင် ပြီးတော့အောင်ပွဲခံနိုင်တဲ့ပုံကိုယ်တွေဖြစ်သွားမယ် အပေတကပိတ်သွားတဲ့အစဉ်တန်ရောက်သွားပြီဆိုလို့ရှိရင်တော့မိမိတို့ဘဝအမတန်မှသာသနာတော်နဲ့လက်တွေ့ရကျိုးနှက်ပြီးလူဖြစ်ရကျိုးလည်းနှက်ပြီးအ ਨੇ ဆုံးသာသနာတော်ကြီးနဲ့တွေ့တဲ့အခိုက်မှာအဲ့ဒီလိုဘဝအာမခံချက်ရှိတဲ့အပေတကပိတ်စင်နိုင်တဲ့တရားမျိုးကိုတော့ငါတို့မရရအောင်ကြိုးစားကြမယ်။ကြံတဲ့အရာတွေဆိုတော့အကုန်အကာတွေကြီးပဲပစ္စည်းဥစ္စာတွေကလည်းအကာတွေပဲ။ ဒါသမီးအစရှိတဲ့ရွှေငွေရတနာတွေကားတွေတိုက်တွေအိမ်တွေလောကပစ္စည်းဥစ္စာတွေတက်ရှိတက်မဲ့အကုန်အကာတွေပဲအကုန်ခွာရချထားခဲ့ရမှာစွန့်ထားခဲ့ရမှာကဲကိုယ့်ဘဝတန်တရားမှာတစ်လျှောက်လုံးပါရမယ်အနှစ်သာရတွေကဘာကြီးလဲဆိုတော့တရားမှတ်တာပဲသီလတွေပဲတမာတိတွေပဲအဲ့ဒီတရားတွေကိုကြိုးကြိုးစားစားပွားများအထုတ်ပြီးတော့မိမိတို့ကလူဖြစ်ရချိုးနှက်တဲ့ပုံကိုသာသနာတော်နဲ့တွေ့ရချိုးနှက်တဲ့ပုံကိုတွေဖြစ်အောင်အသီးသီး အဲမိမိတို့တရားတွေကိုကြိုးစားကြပြီးတော့မိမိတို့ရှိမှန်းနဲ့မဉဏ်ဘုံဉဏ်နိဗ္ဗာန်တရားတို့ကိုအတိအကျအောင်ကြိုးစားနိုင်ကြတဲ့ပုဂ္ဂိုလ်တို့ပုဂ္ဂိုလ်မြတ်တွေဖြစ်နိုင်ကြပါစေ။